သံလေခသုတ်တရားအခုလာတဲ့ကပညာ90ရက်လာပြီးကတည်းရက်အဲဒီကမကြီးဟောခဲ့အဆုံးလာကြီးကသူကြီးမြုံလာကြီးကသူကြီးလေးကြီးပြီးသွားဝါဆိုလာကြီးကတော့ဝါဆိုသင်္ကန်းဟောရတာနဲ့ဒီတရားမဟောနိုင်ဘူးဒီနေ့9ကြီးရောက်တော့သစ္စမအကျိုး အဲဒီသံလေခသဝဟောင်းမုတ်ကလေးတွေလည်းပဲဟောင်းနေယူလာကြဟောင်းနေယူလာမှမယူလာလို့ရှိရင်ညာအပြီးသေးဘူးသတင်းကြွတောင်မှပြီးနေမှပြီးမယ်ဗျာအကုသိုလ်တရား44ပါးကိုပယ်နိုင်အောင်ကျင့်ရမယ်ဆိုတဲ့တရားပါပဲသံလေခဆိုတော့သံလေခဆိုတာကိလေသာကို

ညင်စေမှုကိလေသာပရမဲတဲ့တိဏ္ဍမှာကဟောပြီးသွားပြီပါဒကပါဏာတိပါဒသတ္တဝါကိုသတ်ခြင်းဆိုတဲ့အကုသိုလ်ကိုပယ်ရမယ်ညင်နာမှာကလည်းဟောပြီးသွားပြီအာရိဏကအာရိဏဒါနသူစာကိုလူရဲ့ခိုးယူခြင်းဆိုတဲ့အကုသိုလ်ကိုပယ်ရမယ်ဒီသုံးနာမှာလည်းပြီးသွားပြီအာပြမစရိယာတဲ့

မနာမုံမြပါတယ်အဲ့ဒါလည်းဟောပြီးတော့ဒီနေ့မူတာဝါဒကစပြီးတော့ဟောရတယ်ဒါပေမဲ့ဒီတိုင်းနာယုံနာနေရတာလည်းဝိရင်းပြုရုပ်ဆိုမှနေကြမယ်ရုပ်ဆိုလိုက်ဦးကဲလိုက်ဆိုရဝိန္တာပါဒဝိန္တာပါဒအဒိဏနှင့်အဒိဏနှင့်အဗျမသရိယာအဗျမသရိယာ

အာရိဏဒါန3အပြမစရိယာ4မူတာဝါဒ5ပိကုဏဝါစာ6ရုဒဝါစာ9သံဖဗလာပ7အဘိဇာ9ဗျာပါဒ10စီက10ရှိတယ်ဇဏမဗျာပါဒတဲ့အဲဒီကနောက်10ဗျာမိစ္ဆာဒအစဉ်တိုင်းပြရည်မိစ္ဆာဒတရားဆို10ပါးရှိတယ်မိစ္ဆာနဲ့မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာကမ္မနာမိစ္ဆာအာဇီဝမိစ္ဆာဝါယာမမိစ္ဆာတတိမိစ္ဆာသမာဓိ မိစ္ဆာညာနာမိစ္ဆာဝိမု ക്തി တော့အလုံးဒီက30နဲ့20ကြီးသွားတယ်အဲဒီက20ဆိုတော့နောက်40လေးဆိုတော့24နောက်ကျန်နေတာပေါ့လူကတွေသင်ကြပါတယ်နောက်ပါတွေကတော့ သေရာမိစ္ဆတာစင်တိုင်းပြရည်ပြီးသွားပြီခိနဩဒိစ္စာခိနဩဒိစ္စာဝိသိကိစ္စာနှင့်ဩရာပနာဟမေခဗလာသိတာမစ္စေပါထေမာယာအတိမာသမ္မာ ဒုဝဆနှင့်ပါပမိတ်တော်မာရောတပြာပမာရောတပြာတရားမရှိသီရိကအနုတ္တပါနှင့်သုတ္တနိဗ္ဗိပြည့်ဤတရားမௌထသစ္စာ ဒုက္ခညတာယူပြီးစွာဟုကိလေသာပဲလေးစက်လေးကိုဝေဝေစွန့်စေကြောင်ပြပေသည်သံလေခသုံးမိန်ကုန်၏အဲဒီသံလေခသုံးမှာ44ကို ဝါရာဘောက်၅ခုနဲ့လှည့်ပြီးတော့ဟောထားတယ်။ဒါနဲ့မူတာဝါရစပြီးတော့ဟောရမယ်။ဗရေမူတာဝါရီနောဘဝိတံတိမယမေထာမူတာဝါရာပฏิဝရတာဘဝိတာမာတိသံလေခောကရဏီယော ဗရေတန်လေခအကျဉ်းနဲ့မပြည့်စုံကြသောအခြားတစ်ပါးသောပုဂ္ဂိုလ်တို့သည်မုသာဝါရီနောမောမာနောစကားကိုနေနေပြောဆိုကြကုန်သည့်ဝိတန်တိဖြစ်ကုန်လာတဣထဤလို့သူတော်ဘာတို့ကမဟုတ်မမာမီကိုလိမ့်လေပြောဆိုကြမည်နေရာဌာန၌မယံငါတို့သည်ကမယံမြတ်စွာဘုရား၏တတိသာတတိ သာသမီဖြစ်ကြတော့ငါတို့ဒီကမူတာဝါဒမုံမှန်သောစကားကိုပြောဆိုခြင်းမှာပฏิဝေရတာခြင်းကြောင့်ကြကုန်သည်ဝိသမာဖြစ်ကုန်အဣတိဤသို့ကံလေခောကိလေသာခေါင်းပါစေသောအကျင့်ကိုကရဏီရောပြီးခြင်းအာ၏မြတ်စွာဘုရားဟောတော်။ကံလေခအကျင့်ကိုမကျင့်ကြတဲ့ပုဂ္ဂိုလ်တွေကတဲ့မုသာဝါဒ

Eri dị ọzọ taa na ya အကျိုးကျေးဇူးပြည့်မဲ့သူတော်ဘာတွေရဲ့ဂုဏ်အင်္ဂါတွေရှိသီလအစာရှိသောဂုဏ်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သွားပြီးတော့လိန်လို့ရှိရင်အပြည့်ကြီးတာပဲသီလသီလအစာရှိသောဂုဏ်တွေနဲ့ပြည့်စုံလေလေအဲဒီလိုပုဂ္ဂိုလ်သွားလိန်လို့ရှိရင်အပြည့်ကြီးတာပုဂ္ဂိုလ်တယောက်လိန်တာနဲ့ပုဂ္ဂိုလ်အများလိန်တာဆိုအများလိန်တာကပို့ပြီးတော့ပြည့်ကြီးတာပဲ သူတော်ဘာအကျိုးကျေးဇူးပြက်လာအောင်မဟုတ်တဲ့ဥစ္စာကတော့မုဒ္ဒဝါဒဆိုရင်လည်းသူကအပြည့်မကြည့်ဘူးပဲပြိတ္တိမပေးနိုင်ဘူးလို့ဒီချိုကျမ်းဂန်တွေမှာလည်းရေးထားပါတယ်အဲဒီလိုပါဒါပေမဲ့လို့သူတော်ကောင်းနေတဲ့ကတော့မုဒ္ဒဝါဒဆိုတာမဟုတ်မှလည်းစကားတွေကတော့ကြောင်ရကြီးကြီးရမောစရာပြည့်ရဲ့ပြောတဲ့စကားမျိုးတွေတောင်တတ်နိုင်လို့ကြောင်ရမှာပဲကြောင်နေလေကောင်းနေလေပါပဲ တော်ကလာပြီးတော့ကိုယ်စီမှာဒီစည်းတစ်ခုခုလာခြင်းလိုခြင်းလို့ကြီးမယ်ဟားမယ်ဒီလိုပါလေပြုအဲဒီတော့ဘူကလည်းမကြီးနိုင်မငားနိုင်ဘူးဆိုလို့ကြည့်ရင်ဒီလိုပစ္စည်းရှိသလားလို့မေးရင်မရှိဘူးပြောရမယ်အဲ့ဒါပဲရှိတယ်ပြောလို့ရှိရင်လည်းကိုကမပေးနိုင်တော့အဲ့ဒါမရှိဘူးပြောလို့ရှိရင် လိန်ပြောရတာပဲမူတဝါရတဲ့ဖြစ်တာဒါပဲမဲ့လို့သူတို့ကအကျိုးကျေးဇူးပြက်လောက်တဲ့လိန်လိန်ရင်းမျိုးမဟုတ်လို့အပြစ်တော့လိန်မကြည့်ဘူးလို့သွားမှာအဲဒီတော့ပြင်းမကြည့်တဲ့မူတဝါရလည်းကင်းအောင်ဘယ်နဲ့လုပ်ရမလဲဒီကင်းအောင်တော့ပြောပေါ်မှာတရားတွေကမျိုးလူမျိုးသားတွေဆိုတော့အကုန်လုံးနားလည်နေတာပဲအဲဒါဆိုတော့သူကချွင်းချက်တွေနဲ့ပြောရတယ်အကြောင်းလည်းပြောရတယ် သူကကြီးငါကျင်တော့လာလို့ရှိရင်ဖြင့်ဒီစီမရှိဘူးမပြောဘဲနဲ့အပိုမရှိဘူးသူများတော့ပေးစရာမရှိဘူးကိုသုံးစရာပဲရှိပါတယ်ဘယ်လိုပြောလဲပြီးတာဒါလိန်နာမှုရှိတော့ရှိနေတာလည်းလို့ဒါပြင်းပြင်းတယ်သူလည်းပဲနောက်ထပ်လည်းပြောစရာမလိုအဲဒီတော့အပြည့်ကင်းတဲ့နည်းနဲ့ပြောလိုက်ရင်လည်းကင်းသွားတာပါပဲ eri dra ụ irhia a

အရေးကြီးတာကတော့ဘယ်လိုခါအရေးကြီးတော့ဆိုတော့ပါဠိတော်တွေမှာတရားပြထားတာကတော့သက်ခိပုတ်သောသက်သေဖြစ်နေမေးတဲ့အခါကာလမသိပဲနဲ့သိတယ်လို့ပြောတာသိရတာနဲ့မသိဘူးလို့ပြောတာမမြင်ပဲနဲ့မြင်တယ်လို့ပြောတာမြင်တာနဲ့မမြင်ဘူးလို့ပြောတာအဲ့ဒါတွေကဥဒ္ဒဝါဒပဲသက်ခိပုတ်သောဆိုအရေးကြီးတယ် သက်ပေချင်းနဲ့မေးတဲ့ဆိုတာမူကင်းတဲ့ပုံတရားကြည့်တယ်ဟိုမှာအငင်းခုံကြီးတယ်သက်ပေသူမအခုယုံနေပါတယ်မှာဆိုအရေးကြီးဆုံးပေါ့ယုံနေယုံနေမှာသက်ပေတွေမိပြုပြီးတော့တရားသူကြီးတွေကဆုံးဖြတ်တာအဲသက်ပေတွေပြောတာတွေညီညွတ်နေလို့ရှိရင်ဟုတ်ပြီဆိုပြီးတော့ဆုံးဖြတ်တာတော့မဟုတ်လည်းမတတ်နိုင်ဘူးလို့ဆိုတာသူတို့လည်းမမြင်နိုင်တာမဟုတ်ဘူးအဲတရားသူကြီးတွေကဒီလိုပဲပြောတယ်လူယုံမှတော့ဘယ်လောက်တတ်နိုင်တာလဲမတတ်နိုင်ဘူးလို့ သက်သေထွက်ချက်ပြနေအစီရင်ရတာပဲသက်သေထွက်ချက်မဝင်နဲ့ကိုကသိနေပေမဲ့လို့သူကတရားဥပဒေကြတာရှင်တို့ဖြစ်တာမဟုတ်ဘူးဆိုသက်သေခိုင်လုံရှိမှညသာဗျာဤဝိနိသိက္ခာဘုဒ္ဓမှာလည်းဒီလိုပဲပฏิရူပပฏิရူပဖြစ်တဲ့သက်သေရလို့ရှိရင်တက်တိထောက်ထားရရင်အဲ့ဒီတက်တိထောက်ထားနဲ့ဝီနည်းတွေပါလေသုံးပြတယ်။သင်လျော်တဲ့ လုံလောက်တဲ့သက်သေသာရကနဲ့ကသုံးပြနေတော့သက်သေချင်းနဲ့မွေးတဲ့ခါကာလမှာအမှန်တည်းပြောဖို့အရေးကြီးပါတယ်အမှန်တိုင်းမပြောလို့ရှိရင်အဲရာဇဝမှုဆိုလို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်ပြည့်မကြည့်ပဲနဲ့ပြည့်ရောက်သွားရင်လားအဲမနာပြည့်ကြည့်တာပဲပြည့်ကြည့်တာပဲလို့ ဝိဝါရေးဘက်ကဓမ္မမှုတွေပါတယ်မှာဆိုလို့ရှိရင်လည်းကိုမသိဘဲနဲ့ပြီးတာတော့မမြင်ဘဲနဲ့မြင်တာတော့อืมသိရတာနဲ့မသိဘူးမြင်တာနဲ့မမြင်ဘူးလို့ညင်းွယ်အဲဒီလိုလုပ်လို့ရှိရင်ဟိုဟုံးမှနေတဲ့အမှုတစ်ခုမှာမဆုံးနဲ့မကျုံးတဲ့ပုဂ္ဂိုလ်ကကျုံဆိုင်ရတဲ့ပုဂ္ဂိုလ်မနာနေတာကပဲအနာကျုံးမဲ့ပြီးဖြစ်သွားတာပဲဒါကြောင့်ဒီလိုဟာတွေကအကြည့်ကြီးရဲ့တဲ့အဲဒီလိုဟာတွေ

တွေ့ရင်တွေ့တယ်လို့ပဲပြောရမယ်သိရင်သိတယ်လို့ပဲပြောရမယ်ဒါလေးခုပဲထုံးထားပါလေဒိဋ္ဌိဒိဋ္ဌဝါရိတသုတေသုတဝါရိတမုတေမုဒဝါရိတဝိညာတေဝိညာတဝါရိတဒီလေးခုပဲဒိဋ္ဌသုတမုဒဝိညာတသိတာကိုသိတယ်လို့ပဲပြောရမယ်မသိဘူးလို့မပြောရမြင်တာကို အဲပြီးရတယ်မြင်တာကစမြင်တာကိုမြင်တယ်လို့ပဲပြောရမယ်မြင်ဘူးလို့ပြောအောင်ကြားတာကိုကြားတယ်လို့ပဲပြောရမယ်မကြားဘူးလို့မပြောအောင်တွေ့ရဆိုတာကတော့ညာသွားရင်တော့ကိုယ်နဲ့ထိပြီးတော့တွေ့တာတွေပေါ့လေဒီပြင်လည်းနာပြီးတော့တွေ့တာလည်းရှိတယ်စပြီးတွေ့တာလည်းရှိတယ်အဲဒါတွေ့ရင်တွေ့တာကိုပြောရမယ်အဲစိတ်နဲ့ပြီးလို့ရှိရင်လည်းပဲ အဲဒါပြီးတာကိုပြောရမယ်တဲ့ပြီးတယ်လို့ပြောအာဒိဋ္ဌအာတုတအာမုတအဝိညာတအဲမသိတာမမြင်တာမတွေ့တာမမြင်တာမကြားတာမတွေ့တာမသိတာတွေလည်းမမြင်ဘူးမကြားဘူးမတွေ့ဘူးမသိဘူးလို့ပဲဒီတိုင်းနဲ့ဘူးနဲ့ပဲပြောမှာဘုမမသိတဲ့ဟာကိုဒီလိုပြောမှာအဲဒီလိုပြောတာကတော့ဒါက yderere mwaa yara ghụọ mejọ arụ dị rịghụọ mejọ ewu ụdị irịghụọ mmebe iwu ụlọ i n ar မမြင်မဲနဲ့မြင်တယ်မကြားပဲနဲ့ကြားတယ်မတွေ့ပဲနဲ့တွေ့တယ်မသိပဲနဲ့သိတယ်လို့ပြောလို့ရှိရင်ဒါအနာရိယဝါဒသူယုတ်ကြည်ပြောတဲ့စကားတဲ့လို့ဆိုအဲဒါဒီကြောင်မှာဘူးအဲအရေးကြီးပါတယ်အဲ့ဒါတွေသင်ချောင်ပြီးတော့မှန်ကန်သောစကားတွေပြောရမှာပရိသံလေခအချင်းကိုမကျင့်နိုင်ကြသောအခြားတစ်ပါးသောပုဂ္ဂိုလ်တို့သည်

ဒိနေမှုကိုသစ္စာစကားနဲ့ကြောင်လွဲပြီးဆိုပို့ပြီးတော့ဟာသစ္စာစကားနဲ့အထက်တန်းတက်မည်လိမ္မီမှုကိလေသာမီကိုသစ္စာစကားနဲ့ငြိမ့်သမည်လို့တော့မှာအဲဒီမှာငါးဝါဒရှိတယ်မြတ်စွာဘုရားဟောတာ လမ်းဟာကောင်းတဲ့လမ်းမကောင်းတဲ့လမ်းလဲရလမ်းလဲဝဲလမ်းပြီးတော့ရှိတယ်အဲမကောင်းတဲ့လမ်းမသွားခြင်းကောင်းတဲ့လမ်းဆဲ့သွားလိုက်ပြီးတာပါပဲတဲ့လဲဝဲလမ်းမကောင်းမှုလဲရလမ်းသွားလိုက်ပြီးတာပဲဒါတော့အကုသိုလ်ဟူသည်များတွေကအောက်ဖို့ဆင်းတယ်တဲ့ကုသိုလ်ဟူသည်များတွေကအထက်ကိုတက်တယ်အဲမူတာဝါဒလိန်ကြီးပြောဆိုခြင်းနဲ့အကုသိုလ်ကရာကုသိုလ်ကအောက်ပဲငရဲတွေကိုပြစ်ချတတ်တယ်

အောက်ကောင်မင်းညုပ်စေရတဲ့ဘောတို့လေလုံးတို့အဲ့ဒါတွေကိုဖက်တွေ့ထားလို့ကျင်အထက်ဘောနေမှာပဲတက်လာမယ်အဲ့ဒါလိုပဲမူသာဝရမှာကျင်ကြောင်ပြီးသစ္စာစကားပြောလို့ကျင်အထက်တက်လိမ့်မယ်လူဘဝလူဘဝမှာလည်းဆင်းရဲမြင့်မြတ်တဲ့ဘဝတွေအဲဒီကရင်နတ်ဘဝဇမာဘဝတွေတက်နိုင်တဲ့နိဗ္ဗာန်တရားတက်ပြီးတော့သွားနိုင်တယ်ဒါတော့ မတန်ချင်းမစင်ကြဲတဲ့အညီအကျေးကိုအညီအကျေးနဲ့ဆေးလို့တော့မပြောင်းဘူးအညီအကျေးကိုရင်းနဲ့ဆေးမှပြောင်းတယ်အဲဒါလိုပဲအကုသိုလ်ကိုကုသိုလ်နဲ့ငြိမ်းမှဖြစ်တယ်အဲဒါကညင်းစဲမှုကိလေသာမိကိုဒီမှာပထမဆုံးလိုက်ကကြည့်ရတယ်အဲဒီမှာတော့လိန်နီမှုကိလေသာမိကို

လိုစိတ်မျိုးကိုဖြစ်စေမည်လိမ့်လီမှုကိုသစ္စာစကားဖြင့်ကြောင်လွဲမည်လိမ့်လီသစ္စာစကားနှင့်အထက်တန်းတဲ့မည်လောကမှာတော့ကိုလိမ့်လီပြီးတော့ ဒီဘဥစ္စာတွေရအောင်ရာဟုဒါနနဲ့ရအောင်ထက်တရအောင်ဒီလိုအထုဝါဒတွေလည်းပဲရှိကြပါလေဒါပေမဲ့လည်းငါတို့ကတော့အတူတူမလုပ်ဘူးအဲမလိမ်ပြီးပဲသစ္စာစကားအမှန်စကားပြောပြီးတော့တကူဘဝတွင်လည်းပဲကံအားလျော်စွာတိုးတက်ရင်လည်းတိုးတက်မတိုးတက်ရင်လည်းနောက်မသောဘဝတွင်မှာတော့ပြင်တက်မှသိကြတယ်ဒါကတော့အားကြောင့် သစ္စာစကားဖြင့်တဏ္ဍမဲလိမ္မိမှုနဲ့တော့မတရားသဖြင့်တော့တဏ္ဍမတည့်ဘူးဒီဒိဋ္ဌာမမနာကောင်းတယ်လို့သစ္စာစကားနှင့်တဏ္ဍတည်းလိမ္မိမှုကိလေသာမိကိုသစ္စာစကားနှင့်ဟိန္ဒတိမလိမ္မိလို့ရှိရင် ရနိုင်တယ်အကျိုးတွေမျိုးလို့ရှိရင်ဖြစ်ရင်ဖြစ်တဲ့အဖြစ်တွေကအင်္ဂုတ္တမှာဟောထားပါတယ်ဒါတွေမှာလည်းပြထားပါတယ်မျိုးချင်းချင်းမူတာဝါတော့နိရိယသံဝတ္တနီကောတယ်ဟိုထဲမှာ

ဒီနိမုမူတာဝါဒဤအောက်ဆုံးအ ਨੇ ဆုံးအပေါ်ဆုံးအကျိုးကဘာလဲဆိုနောက်လူဖြစ်လာတောင်မှသူကသူဆွဲတတ်တယ်သူဆွဲခံတတ်တယ်အဲဒါကိုလိန်လင်းပယ်ကြလူဖြစ်ကခံရသူဆွဲများဒီကသံမှုလေးရေးတာတိုက်လာလေးဆိုတာ လိန်လင်ပေကြလူဖြစ်ကခံရဆွဆွဲများလိန်လင်ပေကြလူဖြစ်ကခံရဆွဆွဲများဟုတ် ပါဠိတော်မြတ်စွာဘုရားဟောထားတဲ့အဲအပြစ်ပြတရားပဲအထာဂတာများမှာကြိုးပြတယ်ရှိပါတယ်ဘုရားဘာသာတို့ဥဒါနတော်မှာလည်းမှာအကျိုးပြတယ်ရှိခံတွင်မှုစွာပါညာလိုက်နာသူစကားလိန်နေလိန်နေခြင်းကိုပယ်ပြီးတော့မူသာဝါဒဝေရမိသိခါရံသမာရိယာမိကုနေတဲ့နေတဲ့ ထောက်တင်ကြတဲ့သီလပါပဲမူသာဝါဒလိမ့်ကြီးပြောဆိုခြင်းမှာဝေရမိသိက္ခာဝရပညာကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်သမာရိယာမိထောက်တည်ပါ၏ထောက်တည်ပြီးတော့လင်းစရာကြောင့်ဖြစ်တဲ့အခါမလိမ်မှုပေါ်ခဏမှပြောတဲ့အတိုင်းသက်သေခြင်းနဲ့မေးကြလို့ရှိရင်ဟဲ့လားလိမ်မယ်ဆိုတော့လိမ်စရာကွက်ပဲအကြောင်းမျိုးမျိုးရှိတာပေါ်လိမ်ရတာကလည်းရစရာရှိလို့ ကိုယ်မှဘေးရတဲ့ရောက်မှဆိုလို့အစားရည်ပြန်ပြီးတော့မျိုးမျိုးရှိတာပေါ့အကြောင်းကြောင့်အဲဘာအကြောင်းပဲဖြစ်ဖြစ်အမှုမှအတိုင်းပြောမယ်မလိမ့်နေခြင်းမပြုဘူးဆိုပြီးတော့အဲဒီတော့ကျင့်သွားတဲ့ပုဂ္ဂိုလ်မှာမျက်မှောက်တင်လည်းခဏပြောတဲ့အကျိုးတွေရပါတယ်နောက်တန်ကြာကြလို့ရှိရင်ခံတွင်းမှုသဘာဥပ္ပလကန္ဓမုခတာညာညူပန်းများ မသာထွဲကဉာဏ်ညိုပါနာများလေမွေးကြိုင်တယ်အဲဒီတော့ကိုခံရနေရအနာကောင်းမလားမကောင်းဘူးလားမစီစစ်ကြည့်ရင်အနာမကောင်းလို့ရှိရင်တော့ကြည့်ရသူကစကားတွေလိမ်မှုဘုဒ္ဓဝါဒတွေမကင်းခဲ့လို့လို့ဆိုရမှာခံရကမဆိုးဘူးဆိုရင်လည်းတော်တော်ကင်းခဲ့တယ်တော့အောင်မရအဲအနာကောင်းရင်တော့သူပြောကြမလို့ဒီမှာအဲမှုရမယ် သွားညီညာရမယ်သွားတယ်ခါလဲသမပိတသုဒ္ဓတန္တတသမညီညွတ်တယ်ပိတသစ္စာကျဲတဲ့တဲ့ကြီးမဟုတ်ဘူးသုဒ္ဓစင်ကြဲတယ်ဖြူစင်းတယ်အဲဒီလိုသွားသုဒ္ဓတန္တသမကြီးနေတယ်ရုပ်ပုဂ္ဂိုလ်မှာသွားရမမြင်ဘူးဟိုလိုပေါ့ဒီလိုပေါ့ရည်ရည်ကြောက်လည်းပြင့်နေတာ ဒါသွားတွေကတော့မတန့်ခြင်းအခုကမူသာဝါဒကြီးကြောင်တဲ့ပုဂ္ဂိုလ်တွေမှာသွားညီရဲ့ဒါရင်ခုခေတ်တော့သွားညီရင်တော့လွယ်ရဲ့သွားမညီလည်းသွားတယ်နှုတ်ပြီးတော့မှသွားဆိုင်သွားဆိုင်လိုက်လို့ညီညီတော့တာပဲอืมကျူးရင်တော့ရကြတာကျိုးသွားတယ်အကုန်နှုတ်ပြီးအပြစ်ဆိုင်တာတော့ညီတော့ညီနေတယ်သို့တော်လည်းအမေကပေးတဲ့သွားတော့ကောင်းမှုနဲ့တူ ဟောတော့သူကပြည့်ဝတတ်ရတယ်သူကတောင်းတော်တော်လေးနေတာပဲအဲတော့ဘုရားဝါဒကကျင်းဆောင်ပြီးရလာတယ်ညီညွတ်ညွတ်ဘွာပုံမစားပဲနဲ့ညီညွတ်ညွတ်ဘွာကကျင်နာခြင်းမရှိပဲနဲ့ညီညွတ်အဲဒီလိုသွားနေပြည်စုံနေရင်ကောင်းပါလေသိကောင်းတာလို့လိုင်းနာသူစကားအဲ့ဒီပုဂ္ဂိုလ်ရဲ့စကားကိုအများကလိုင်းနာတယ်အာရိယဝသနာတော် အာဒီလူပြောရင်တော့ဟုတ်ပြီသူပြောသူပြောတာမှန်လို့ပြောတာပဲအဲဒီပုဂ္ဂိုလ်ယုံကြည်ကြတယ်ပရိသတ်တွေကလည်းကိုယ်အချွေရံပရိသတ်တွေဆိုပြီးတာကိုဒါတော့သမီးတို့အိမ်မှာရှိတဲ့ပုဂ္ဂိုလ်တွေအိမ်လူအိမ်သားအလုံးသမားတို့ဘာတော့ပေါ့လေလူကြီးရင်ကြီးသလောက်အချွေရံနေရှိတာပေါ့အဲဒီအချွေရံနေလည်းပဲကိုယ်စကားနားထောင်တယ်ရိုးသေးသေးလေးလေးစားစားနားထောင်ကြအဲရှိကြတဲ့မူသာဝါဒ အာကြီးလာတဲ့ပုဂ္ဂိုလ်ကြလို့ချင်းနားမထောင်ကြဘူးပြောရမယ်ဆိုရမယ်မရဘူးပြောခဲ့ဆိုခဲ့တယ်နဲ့တွေ့ဒုက္ခရောက်အဲဒါဒီကျိုးတွေရပါတယ်ဒါဘုန်းကြီးကတချို့ထုတ်ထားပါတယ်ဟိုထဲမှာသူနည်းနည်းပါးပါးကြံပါသေးတယ်ကင်သားလေးဆိုတော့ခံတွင်မှုေးစွာဘွားညီညာလိုက်နာသူစကား မွေစွာသွားညင်ညာလိုက်နာသူစကားခံတွင်မွေစွာသွားညင်ညာလိုက်နာသူစကားသို့

ဒီလိုကလည်းသိပ်ပြီးတော့ပိန်နေရိုးနေရေးကြီးတယ်အဲဒါလည်းနေရာမကျဘူးဆိုပိန်လုံးအာကြီးနေမကောင်းဘူးအကျိုးကလည်းရာကြီးသိပ်ရှည်နေဒုံချောင်းထောင်ထားတယ်လို့ပြင်းနေဒါလည်းကြည့်လို့မကောင်းဘူးကျိုးကလည်းသိပ်ပူနေတာဟိုကျိုးကလည်းတော့ပူပူသူများတွေသူများတွေ9ပေလောက်9ပေသာသာလောက်6ပေလောက်ဒီလိုရှိနေတဲ့ဥစ္စာ သူကနှစ်ပေလောက်ပဲလောက်ရှိနေတော့နေရာမကျဘူးပေါ့သူကသိပြီးတော့ပုနေဒီလိုလည်းနှစ်ပေနှစ်ပေသာသာလေးရှိနေမှာသိပုနေနေရာမကျဘူးအဲတော့သူများနဲ့အလုံးရတဲ့ဒုမတချို့ကလည်းအသားရည်တွေမှလည်းရှိပါသေးတယ်ဒီကလည်းအသားရည်တွေမှလည်းပဲအဲမဲလုံးနဲ့လုံးမလိုဟာတွေကလည်းရှိတယ်အဲ့ဒါတွေကလည်းပဲဒီလိုသိမကောင်းဘူးလေသို့တော်လည်းသူ မဲနေတဲ့လူတစ်မျိုးလုံးကမဲနေတော့ပိဿာမျိုးသူကအကြကျင်နဲ့ကြာနေတယ်။တပိရောင်ရပြီးတော့ပြောင်းနေတယ်သူစကျင်လှနေမှာသူတို့တော့ဒါပေမဲ့လို့အဲဒီလိုမဟုတ်တဲ့လူတွေမှာအမဲတယောက်ဆိုရင်ပြန်ပြောင်းလို့ဒီလိုကလည်းသိပြီးတော့ကျူလုံးအားကြီးပြီးတော့ယူပတ်ပြူကြီးဖြစ်နေတယ်သိနေရမှကြောက်တယ်။အဲခုကတော့လုံးရအလုံးရညီပြီးတော့အချိုးစားကြမယ်ဒီလိုအကျိုးလည်းရတယ် ဒါကတော့လူတိုင်းလူတိုင်းအလိုရှိတာပါပဲပြောချိုးစွာမဒုရဝဆနချိုးမြိန်သောစကားများပြောရတယ်ချူချူသာသာစကားများပြောရတယ်နဝင်းချိုးတဲ့စကားလူတိုင်းလူတိုင်းနဝင်းချိုးတဲ့စကားကိုပြောရတယ်အဲ့ဒါလည်းရေးကြည့်စကားကအလုံးကိုအရေးပါပါတယ်စကားပြောနေရမကြလို့ရှိဘူး ပြောတဲ့စကားကဟုတ်မှန်နေပေမဲ့ကောင်းနေပေမဲ့လို့နားတော်တဲ့ပုဂ္ဂိုလ်ကမလိုက်နိုင်ဘူးသူစကားကြားရတာနဲ့နားကြားခြင်းကသာနဲ့မလိုက်နိုင်ဘူးတချို့ကကောင်းတယ်လို့ပြောတာပါပဲဒါပေမဲ့လည်းသူ့စာရာဖြစ်တယ်လို့ပြောတော့နေရာမကြဘူးပေါ့သူကနားတော်တဲ့ပုဂ္ဂိုလ်ကသူ့လာပြီးတော့မကောင်းအောင်ပြောသလိုပဲထင်နေတာကမှအဲ့ဒါနဲ့မအောင်ဘူးတချို့ကအကျော်သိချူတာသူစုသတ်တာတဲ့ပြောရတယ်သူကသိနေကြတယ်အဲဒါပြောများ အဲစကားပြောကောင်းလို့ရှိရင်ဖြင့်ကိစ္စကြီးငယ်တွေဆောင်ရွက်ရမှာအောင်ခြင်းရဲ့အကြောင်းတစ်ခုပဲမနာကောင်းပါပဲအဲဒီလိုအကျိုးတွေလည်းရတယ်တဲ့ဒါဒီပြင်လည်းအကျိုးဝိပဿနာဉာဏ်ရတာလို့ဒီပါနဲ့တစ်ခုခုခြံထားပါသေးတယ်ဒါလည်းပဲမထင်ရှားတဲ့အကျိုးတွေဖြစ်တဲ့အတွက်ခြံထားတဲ့ဒီလင်သောအိန္ဒြေရှိတယ်ဆိုတာမျက်စိရောနားရောပေါ့ဒါသာရယုတ်ကြီးနေတယ်ဆိုတာဒါကလူတွေနားလည်မှာမဟုတ်ပြီးတော့ဟိုရင်သံမိုးတွေလည်းပဲပိုက်တွေရှင်းနေတယ်လို့ဘုရားကတော့တင်နေဆက်ထားတယ် အဲဒါမူတာဝါဒကကြံကျင်ခြင်းအကျိုးအဲဒီမူတာဝါဒကြံကျင်ပြီးတော့သစ္စာစကားတွေပြောတဲ့ပုဂ္ဂိုလ်များအရေးအကြောင်းရှိရင်သစ္စာဆိုလိုက်လို့ရှိရင်အောင်မြင်တယ်အစိတ်တို့ဘာလို့တောင်းမှဟာလဲသစ္စာဆိုလိုက်လို့ရှိရင်ကိုကိုကသစ္စာစောင့်ကြောက်လာတဲ့ပုဂ္ဂိုလ်ဆိုတော့မှန်ကန်တဲ့ ကိုကျင့်ဝတ်တစ်ခုခုနဲ့ပေါ်ပြပြီးတော့အဲဒီကျင့်ဝတ်မင်္ဂလာကျင့်ဝတ်ကိုပြောရတဲ့သစ္စာစကားကြောင့်ဒီလိုအစိတ်ဟာပြောက်ပါစေဒီလိုယောဂဟာပြောက်ပါစေစသည်ဖြင့်ပေါ့အဲလိုသစ္စာဆိုရဲလို့ရှိရင်အောင်းမြင်တယ်ဘုရားကြီးမဲ့ညမှာပြရတာဒီဟိုကမထေရီတွေကသူ့နှမကလည်းဒိက္ခုနီမှာသူ့အမေက

ဒါပေမဲ့ငါသေးတခုတော့ပေးမယ်ငါညာဖြစ်လာဒီကစပြီးတော့ယခုတည်းဒီဝိသဘာကအာယုံဝိသဘာကဆိုတော့ယောက်ျားနဲ့အမျိုးမတူတော့မာတုကာမမာတုကာမတွေဝိသဘာကခေါ်ပါတယ်အဝိသဘာကအာယုံတွေကိုပါရတတ်မဲ့တဲ့စိတ်နဲ့ငါတခါမှမကြည့်ဘူးအဲ့ဒါမှန်ကန်တဲ့စကားပဲ

နမဘိကုဏီမှာသွားပြီးတော့ညာမင်းမှာသွားပြီးတော့သူ့မေလီဒီလိုဒီလိုပဲသစ္စာမာနပေးလိုက်တယ်ဆိုပြီးတော့တခါသစ္စာဆိုတယ်သူ့မောင်းတော့ပါညာဖြစ်ပြီးကစပြီးတော့ဒီတဘာကမာဒုကမအာယုန်တွေကိုဘာယတမဲ့သောစိတ်ဖြင့်အခါမှမကြည့်ဘူးအဲဒီမင်္ဂလာသောစကားကြောင့်အမေဖြစ်ပေါ်နေတဲ့ယောဂဝေဒနာဟာပျောက်ပါစေဆိုပြီးတော့တခါလက်နဲ့ပို့သတ်ပြီးအမှန်ပျောက်သွားတယ်လို့ဆိုတယ်တခါ အာဝဇ္ဇနာကောင်းတယ်ခုကာလရာဝန်နေနေတော့ယုံကြည်မှယုံမယ်ပြောလို့မဖြစ်ဘူးလို့ဟောလို့ဆိုသူတို့ကအဲ့ဒီတော့ကြောက်တာမတွေ့ရဘူးသူတို့ကြောက်တာကသေးနေပဲကြောက်တာသူတို့ကယုံကြည်မှလည်းယုံမှာပြောလို့မဖြစ်ဘူးဒါသက်တမျိုးပေါ့လေဒါကတရားနည်းနဲ့ကြောက်တဲ့ဥစ္စာအခုဒီကယောဂဝေဒနာတွေရှိတဲ့ပုဂ္ဂိုလ်တွေတရားမှတ်တာနဲ့ကြောက်တော့တယ်ထင်ရှားကြည့်တာပဲကျိုးဇာဝန်တွေပြီးသွားစမ်းသပ် ကြောင်းနေသမ်းတော့ခွဲရစေရမယ်ဆိုတော့ခွဲသိလို့ရှိရင်ဒုက္ခဝေဒနာတွေလည်းရှင်းမယ်သိုံနဲ့ကြာချင်းနေရမယ်ဘုံတော်လို့ရှင်းလည်းအစင်မသိရင်သိချင်းလည်းသိသွားနိုင်တယ်ဒီတော့သိုံမတက်ခင်တရားလေးအားထုတ်မှပဲဆိုတော့ချို့ဒီမှာလာပြီးအားထုတ်ကြတယ်အော်တရားလာအားထုတ်ရင်အားထုတ်ရင်လည်းယောဂကပြောက်သွားတယ်ပြောက်သွားဟုတ်မဟုတ်ရလားလို့ဆရာဝန်သွားကြတော့ဆရာဝန်သမ်းသပ်ပြီးတော့လည်းမရှိဘူးလေဒီတော့ ဘယ်ပုံပဲဒီပြောက်လုံးလို့မေးအဲဘာမှမလုပ်ဘူးလို့တရားထုတ်တာပဲလို့ပြောတယ်ဒါကသူတို့မမယ်ကလေးမဆရာတွေပြောတယ်သူပြောတာတွေတော်တော်များများရှိပါတယ်ဒီမှာဒီမှာအခုလောလောဆယ်ကိုဒီနေ့ဒီဒီနေ့အတွင်းနဲ့တော်တော်များပါပြီယောဂတွေပြောက်တယ်ပြောအဲကြောင့်သစ္စာတရားကပြောက်ပါတယ်ငွေစိတ်တွေပါတယ်ပြောက်တာလည်းရှိရဲ့အကုန်လုံး အဲသစ္စာဆောင်တဲ့ပုဂ္ဂိုလ်ကသစ္စာဆိုလို့ရှိရင်ကြောက်တယ်တဲ့အခုကသစ္စာဆောင်တဲ့ပုဂ္ဂိုလ်ကတော့မဟုတ်ဘူးသစ္စာဆောင်တဲ့ပုဂ္ဂိုလ်ကကိုယ်စလဲကဆိုတာတော့မှကြောက်သေးတာပဲအဲ့ဒါနဲ့ဆက်ပြီးတော့သစ္စာဆောင်ပုံလေးဒီတုန်းကဘုဒ္ဓပေါင်းပါမင်းကျင့်သွားပုံလေးကတော့သိဝင်စားကြတယ်ကောင်းအဲ့ဒါလေးဒီနေ့ထည့်ပြီးတော့ဒီသွင်းပြီးတော့ဟောရမယ်ဘုရားကောင်းမမင်းဆိုတာဆရာအလောင်းတော်ပါပဲ။ညစာကြိုက်အလောင်းတော် မြတ်စွာဘုရားကြီးလောင်းတော်ပါရမီပြည့်စင်ကဘုရားတော်မှာမင်းဆိုတော့တော်တော်ရင်းကျက်နေပါပြီ။အဲဒီခါတော့ကဘောရိတာရာဆိုတာရှိကြားဘူးကြပါလေဘောရိတာရာဆိုတာကတော့ဒေါ်ရကတူတူတဲ့ဘောရိတာရာဆိုပြီးတော့ဆေးထိုးပါဆိုချို့လဲပါဆေးတွေပါရင်ဖောက်ပြီးတော့ယူရယူရပြီးတော့ရတယ်ရှိတယ်ဘောရိတာရာ သူကဗာရာဏသီကမင်းသားပဲသုဒ္ဓသောမကတော့ကုရုတိုင်းကမင်းသားပဲသူတို့ပညာပညာရာမှာမိတ်ဆွေဖြစ်ကြပါလေဘူကာလဟိုအထက်တအကြောင်းလေးတက္ကသိုလ်အကြောင်းလေးဒီပါစီဒီမှာသွားဆုံရတာတော့အင်္ဂါညသွားတယ်နဲ့ပုဂ္ဂိုလ်တွေသွားဆုံရတာလည်းမဟုတ်နေဘူးဟောကတော့အနာထက်တန်းကြတဲ့မင်းသားတွေပါလေတက်တဲ့အကြောင်းဆိုတော့အင်္ဂါစင်နာမြင့်မှာပေါ့ အဲဒီမှာတွေးကြတွေးကြတဲ့ကလူသားတော်မှာဆိုတော့ဘုရားအလောင်းဆိုတော့သူကပညာကြီးတာကိုပညာကြီးတော့ဟိုမပညာသင်လို့ရှိရင်ပြင်သူများတဲ့အရင်တတ်လွယ်တယ်သူကသူများကိုတဆင့်ပင်ကြပြီးတော့ပေးရတယ်အဲတော့ဘောဓိသာရကိုလည်းပင်ကြပြီးတော့ဘောဓိသာရကလည်းဒီအစားကမှပြင်နာမယ်မဟုတ်ဘူးအဲဒီဘောဓိသာရမင်းသားကိုလည်းပင်ကြပြီးတော့ပေးရအဲဒီတော့ငါလည်းသူတော်တော်မှာကသူ့ အင်္ဂယုတ်လက္ခဏာကြည့်လိုက်တော့ဒီမင်းသားကတော့ကြီးလို့ရှိရင်တော်တော်ဆုံးမယ်မင်းသားပဲဆိုပြီးတော့သူ့ဟိုတုန်းကတည်းကသူ့ကိုအဲနောင်ရေးကိုညှော်ပြီးတော့သူ့ကိုတန်းနိုင်တယ်မြတ်စောင့်ကြောက်နောက်အရေးကြီးတဲ့ခါကျရင်လည်းသူကူညီနိုင်အောင်သုံးမနိုင်အောင်လည်းလူရိတ်မှာဒီမင်းသားအကြောင်းပြုပြီးတော့မင်းနေအများကြီးတစ်ခွက်ရောက်ကြကြည့်တယ်လို့သူမြင်တာနဲ့ အဲ့ဒီတွေကသူကဂိစိုက်တာဂိစိုက်တာတော့လေပောရိတာရအဲ့ဒီမင်းသားကလည်းပဲသူကလည်းသူ့ဆရာဆိုပြီးဘုလုံးကလည်းယူယူလေးလေးစားစားပါလားနောက်တော့ညာပင်ပြီးတော့ပြန်ရတဲ့အခါကလည်းနောက်တဲ့ဒီနေ့ဒီချိန်ကျမင်းဖြစ်ကြတာမင်းကြီးကြတဲ့အခါဘောရိတာရကအသားကြိုက်တယ်ဆိုတော့ဟိုသူကဘလူးဖြစ်တဲ့ဘဝတွေကများလို့အသားကြိုက်နေတာပဲ။ဒါဆိုကြိုက်ကြတယ်။ကဘာပေါ်လူတွေလိုက်ကြည့်လို့ရှိရင်

အပန်းရင်ပါမစားတဏီသောခါတော့မာဂာတမပတ်ရတဲ့နေ့ကိုမိကြီးရဲ့ကြီးပေါ်လေဝါဇလာကြီးတို့ဗရင်းမျိုးလာကြီးတို့ဒီလိုနေ့တွေမျိုးပေါ်လေဟိုမှာမာဂာတမပတ်ရဘူးဆိုပြီးတော့စီလေထားတဲ့ဒီနေ့မှာပန်းကအယောင်းဝင်ရှိအောင်အဲ့ဒါနဲ့သရောဘဲကအပန်းမရတာနဲ့ကြံမမရတော့သုတ်တန်သွားပြီးတော့ လောလောလလသေကာသဟိုကြီးရဆိုတော့သူကသေသေးချင်းနေချင်းမြုပ်တော့တယ်သူကတော်တော်လာအောင်မှာပါအဲဒီလိုဟာတွေယူလာပြီးတော့သူကချက်ပြီးတော့ကျွေးတယ်ချက်ကျွေးတော့စကြည့်လိုက်တဲ့အခါကျဲကောင်းဆိုတော့လူသားကသိကောင်းတာလည်းဟောရိတာရရှားပေါ်နေတဲ့ကလေးကရတယ်စိတ်ပေါ်တော့ဒီလိုမျိုးခါတယ်ကြပြီးတော့တော်တော်ကောင်းတဲ့သားပဲတော်တော်ပဲဒီနေ့မှအကောင်းဆုံးချက်ကျွေးတာသူကအောက်မိတာ ဒါနဲ့မေးမေးတော့မပြောဘူးကွာမပြောပြောလို့ရှိရင်လူသားစေသူ့မှာပြစ်တာရောက်ပဲလို့ထင်ပြီးတော့မပြောဟာပြောဒုစားမပြောပြင်းပြဘူးငါပြောတာပြောမပြောလို့ရှိရင်မင်းသတ်ပြစ်မယ်ဆိုတော့မှဒီမှာဟိုလည်းခွင့်တောင်းပြီးတော့ပြောရတာအဲ့ဒါလူသားပြစ်တယ်ကြောင့်ဟာဆိုလို့ရှိရင်မင်းနောက်ကငါဒီသားမျိုးလူသားပဲမင်းကဲဆက်ပြောဆက်ကရမင်းပြောတော့သူကသူကဒီသားကြိုက်ပါ ဒါနဲ့အသားတွေရရရောင်လိုက်ပြီးတော့ကြာသူတွေကိုညာသေးသေးလိုက်ပြီးတော့ဟိုပါပြုပြီးတော့ပြင်းနေနောက်တော့သူမူကြီးမကြီးတွေရာကြီးကြီးတွေကလူတွေဒီလိုသေးသေးနေတာတွေဟာအကြည့်နေတယ်ဘယ်သူလုပ်တယ်လဲဆိုတော့လိုက်ပြီးတော့ဖမ်းကြတော့အဲ့ဒီမှာမိတာကိုမိတော့ကြိုးကြောင်းပြီးတော့သူများမဟုတ်ပဲနဲ့မင်းကပြင်းနေတာကိုအဲ့ဒီကပြင်းနေ။အင်းမင်းကပြင်းနေတာအဲ့ဒီမှာ အဲဒီအမတ်အမတ်ချုပ်ကြီးကြီးကာလဟတိကာလဆိုတဲ့အမတ်ကြီးကပြောတယ်ရှင်မင်းကြီးဇာတုသာဆိုတာမစားကောင်းဘူးမလိုကောင်းဘူးလို့ဆိုတာအာမျိုးမျိုးသူတွေပါပဲဥမာဥမင်းရတယ်နဲ့ပြောပြောပြီးတော့နားမထောင်ဘူးဆိုတာမကြောင်းနိုင်ဘူးမကျင်နိုင်ဘူးတဲ့ဥစ္စာငါ့ဥစ္စာကြိုက်နေတယ်မကျင်နိုင်လို့ရှိရင်ရှင်မင်းကြီးမင်းဖြစ်သွားလိမ့်မယ် အဲမင်းပြည့်စုံရလိမ့်မယ်မိဖုရားတွေပါလေတိုင်းပြည်တွေအကုန်လုံးဆုံးရလိမ့်မယ်ဆိုတော့အာဆွင့်ဆွင့်ရင်ဆုံးရတယ်ငါတော့မမသွန်းနိုင်နဲ့ဒီတစ်ပါးတော့မသွန်းနိုင်ဘူးဆိုပြီးတော့သူအဲဒီသတော်သတော်ကျင်းတဲ့သူနဲ့နှစ်ယောက်တည်းတခါတည်းတိုင်းပြည်ကထွက်ပြီးတော့တောထဲသွားနေရတာကိုညောင်မင်းကြီးတွေပဲမှသွားနေကြတယ်ဆိုတော့အဲဒီမှာလမ်းလမ်းလမ်းတွေလူတွေဖမ်းသတ်စားနေတယ်ပြုတ်အဲဒီလိုချက်ပြုတ်စားနေကြတာ

အသာမရဘူးမရလို့ရှိရင်ပြီးတာပုံပြီးတော့ဆိုတော့ဟောဒီကနေကသာသကဆိုတာဆိုတော့ဆိုတော့ကျက်ပါတော့อืมသူကရင်းမိတယ်ဒါတော့ဒီနေ့တော့ငါငါတဲ့ကြပြီငါသတ်စားတော့မဟုတ်ဘူးသူလည်းဘယ်မှလည်းမပြေးဘူးငါပြေးလည်းမပြေးနိုင်ဘူးသူကအင်အားကြီးကလည်းမတူရဘူးငါကြောက်ကြောက်လန့်လန့်နဲ့ပြီးရထရတယ်တော့ဟိုလည်းပြီးရတယ်ပုံပြီးတဲ့ခါကျတော့သူစပြီးတော့ဆက်စားရတယ်အဲနောက်ပြီးပြီးတော့ သူ့ဘာသူပဲလမ်းဒီလိုက်ဖန်ပတ်ပြီးတော့စားနေတယ်ဒီလိုလုပ်လို့ဆိုတော့ကိုတော့အုပ်ချုပ်ရေးတော့ဘာလို့ကလည်းနည်းနည်းပြော့လို့နေမှာပေါ့လေဒီလိုလူဆိုးကြီးတယောက်ရှိနေတာဘယ်သူမှနေနေနိုင်အောင်မရဘူးဒီလိုနေနေတာသူ့စားအဲ့ဒါနဲ့ဒီနေ့တော့အဲ့ဒီလိုလူလိုက်ဖမ်းရကနေပြီးတော့ဟိုပြီးကိုခုံကျော်လိုက်တဲ့အခါကလာသင်းငုတ်ပေါ်ခုံချပြီးတော့သင်းငုတ်ချတော့သူ အဲဒီမှာအကြီးကျယ်တရားရကြီးကျယ်တရားရတော့သူကညောင်းပင်တောင်းနာကိုကိုးတာပေါ့လေခုအမားတွေတချို့နာ90လူတွေကကိုးကြတယ်ဟိုနေမကောင်းတိုင်းမကောင်းလို့ရှိရင်ဖြစ်ရင်အရှင်အရှင်ကြီးကိုနေကောင်းတဲ့ခါကြရင်ဘာလူပါမယ်ဘာတင်ပါမယ်ဘာမြောက်ပါမယ်စသည်ဖြင့်ပေါ့လေအဲဒီလိုလုပ်ကြတယ်ညာသူလူသမီးတွေကတော့တော့ဒီလိုပါမျိုးဘုန်းကြီးငယ်ငယ်တုန်းကကြားဘူးဓမ္မကြီးတွေဒီလိုလုပ်တယ်ဘူးလား

အဲရှင်သာမင်းကြီးကုပါဒီနာယောဂကြောက်တာလို့ရှင်ဖြင့်ဒီလိုကျွန်းကမင်းတယ်ကြီးလေကြောင်းတွေးနဲ့ရှင်သာမင်းကြီးကိုပူဇော်ပါမယ်တဲ့ဒီကပြီးတော့ကိုးတာအဲဒီမှာသူကြောင်းတာနေတော့ဘယ်မှလည်းမသွားရမစားရမတော့ရနဲ့ကားလေကယောဂကသူ့ဟာသူကြောက်သူ့ဟာသူကြောက်တာသူစိတ်ထဲ အဲဒီယုတ်ကစိုးကကုလို့ညောင်ဆောင်တာကကုလို့ဆိုကြောက်တယ်သူကယူဆတာယူဆတော့ငါဝန်ခံတော့တာပဲအဲဒီလိုမင်းတွေလိုက်ဖမ်းမှာပဲဆိုပြီးလိုက်ဖမ်းလိုက်ဖမ်းပြီးတော့မင်းတွေဒါတည်းပါပဲမင်းတွေမင်းတွေတရားတော်ဆိုတာပဲဟိုတုန်းကတမျိုးတန်တဲ့ငါတမင်းမင်းလေးတွေအသေးလေးတွေနဲ့တူပါရေးကြည့်တယ်ဟုတ်ပြီတော့မဟုတ်ဘူး အဲဒီတော့လိုက်ဖမ်းနေတာလေအာဝေါ်ကြတော်တော်ကောင်းတာပါသူတယောက်တည်းသူများတွေအချွေရနေပါတယ်နဲ့မဟုတ်ဘူးသူတယောက်တည်းသွားလိုက်ကြံလိုက်တော်တော်ပင်မမှမှာဘုန်းကြီးစဉ်းစားကြည့်တာအိန္ဒိယတစ်ဝိုက်လျှောက်ပြီးတော့ဖမ်းလို့ရှိတယ်ဟုတ်လားမင်းတယောက်ဖမ်းလာရင်ဒီညောင်မင်းလာပြီးခြိထားလိုက်ရင်နောက်တယောက်သွားဖမ်းရင်သူ့ဘလောက်မြန်မြန်လည်းတော့ပြောတာမော်တော်ကားနဲ့လှည့်မုံရင်တော့အနာပင်မမှလို့သာအဲဒီတော့ကလာကားနဲ့ကြည့်တာမဟုတ်မြည်ပြရတယ်လည်းကိုကြီးကြီးသွားအောင်ကြီးကြီးတခါတည်းတဟုန်ကြီးပြေးသွားလိုက် ထလာလိုက်ဘင်းမဆွဲလာလိုက်ဘင်းမသစ်ပင်ချီထားလိုက်ဒီလိုလုပ်အောင်ပါမင်းတယောက်တစ်ခေါက်မင်းတယောက်တစ်ခေါက်ဖြုတ်နေရာတွေအဝေးကြီးသူဗာရာဏမီနဲ့နီးနီးနေမှာပါပဲသူနေရာတော့ပဲနေရာလည်းတော့မပြောတာဘူးဗာရာဏီဆိုတော့သူသင်ကြားမှာဗာရာဏီရဲ့အနောက်မြောက်ဘက်ကဖြစ်ပါလိမ့်မယ်ကုလူတိုက်တဲ့နီးဟန်တူရဲ့သူကအဲဒီတော့အဲဒီကနေပြီးတော့အိန္ဒိယအရှေ့တောင်ပိုင်းထိအောင်လာရမယ်ဆိုရင်ဝေးတာပဲမင်းတောင်တော့ကလည်းမဟုတ်ဘူးလားတော့လာမှာပဲ နောက်မြောက်ပိုင်းသွားရင်လည်းပဲဝေးကြီးပဲအဲဒီလိုကျွန်းဆိုတာကမြေကြီးတစ်ခုလုံးယူမယ်ဆိုရင်အခုအာဇာတိုက်ကြီးတစ်ခုလုံးဆိုရင်သိပြီးတော့ကျေတာလည်းအများကြီးပဲကွာအဲ့ဒါတွေသူဒီဟာတွေဖမ်းနိုင်မှလည်းအဝတ်ကြတော့တော်တော်ကောင်းတာပါအဲ့လိုမင်းတွေဖမ်းပြီးတော့လူသစားနေတဲ့ပုဂ္ဂိုလ်ဆိုတော့သူ့မှာကရုဏာတော့မရှိဘူးသူကမင်းတွေတခါတည်းမလုံနိုင်အောင်မပြင်းနိုင်အောင်လို့လက်ကိုသူ့နဲ့ဖောက်ပြီးတော့တခါတည်း ငွေနဲ့ပြီးထားတာလေလို့ဆိုတာဟုတ်နာဒုက္ခရောက်ကြမှာပါအဲဒီယုတ်ကဇိုးကညောင်ပင်ဆောင်ယုတ်ကဇိုးကစဉ်းစားငါလည်းကုတော်မဟုတ်ဘူးဒီမင်းနေလည်းငကားကားသေးကုန်မယ်သူပူဇော်တာလည်းငါလည်းဘာမှအသုံးမကျဘူးငါညောင်မင်းကြီးလည်းပဲတွေးတွေပါနေတော့ကြညစ်ပတ်ကုန်မယ်မင်းလည်းလောပါပါဘူးပြောလို့လည်းနားထောင်အောင်မဟုတ်ဘူးဗျာ ဒါပဲနဲ့လိုရပါအောင်လို့ဆိုပြီးကူးရလာတော့သူကอืมဒီထဲမှာကုသတော်မှာမင်းတော့မပါသေးဘူးကုသတော်မှာမင်းတော့အများကြီးပဲကုသတော်မှာမင်းနဲ့တွေ့လို့ရှိရင်တော့ပောရိတာရကျွတ်စရာအကြောင်းရှိရဆိုပြီးတော့နတ်ကပရိယေနဲ့သူကကိုထင်ရှားပြကိုထင်ရှားပြပြီးတော့ပောရိတာရမင်းဝန်ခံလာကစတယ်မှာမင်းမင်းဒီအကုန်လုံးတရားတယ်ပါအကုန်ဆိုရဲမင်းအခုမင်းတွေက ဘာမှဂုံမရှိသိမ့်ဖြစ်အသေးနှုတ်မင်္ဂလေးတွေမင်းဖားလာတာပဲအဲမနာတင်ရှားကြော်သောနေတဲ့သုတတော်မှာမင်းဒီထဲမပါသေးဘူးငါလည်းမခံနိုင်ဘူးဆိုတော့အဲဒီတော့မှသူကစဉ်းစားနာတယ်ကိုယ်တိုင်တွေ့ရဘူးငါဝန်ခံတယ်နဲ့သုတတော်မှာမင်းလည်းသွားဖောင်းမှဆင်းမှာပဲအဲသုတတော်မှာမင်းဖောင်းမှုရအဲဒီနေ့ကလည်းသုတတော်မှာမင်းကဝိညာဉ်တော်ထွက်ပြီးတော့ဒီကမှာကောင်းစေကြီးချိုးဖို့ မင်္ဂလာပြုဝေရာနေ့ဖြစ်တယ်အဲမှာသူကစောစောဟိုကသေတာတွေပါတယ်မချသေးခင်ပေါ့အဆောင်ကြောက်တွေမချသေးခင်သူကဒီကံနဲ့ဆင်းပြီးတော့ကြာပဲအောင်ပါအောက်ကတကူလုံးကတော့ကြည်တွေကကြာပဲအောင်မှာခေါင်းပေါ်ပြီးတော့ကြာပဲကကြာပဲတွေဆိုတော့အများကြီးဟာကိုကြာရုံနဲ့ဆိုတော့အဲ့တော့လူမမြင်နိုင်ဘူးအဲ့ဒီမှာသူပုံ အဲဟိုကသူပုံပြီးတဲ့နောက်မှာဟိုကအချိန်ကြာတော့စစ်တပ်တွေချတခါတယ်ဘဝဉ္ဇဉ်ကဒီကအနာပိုင်းမင်းနေဆိုတော့တခါတယ်ဘေးရန်တွေမရောက်နိုင်အောင်ပါစင်ဓာတ်တွေမြင်းဓာတ်တွေကြီးကြပါဓာတ်ကြီးတွေနဲ့ချတာခုကလာလို့သက်တော်ဆောင်နည်းနည်းမဟုတ်ဘူးသူကကြီးကြချချပြီးတော့မှဝယ်ထွက်ထွက်လာတဲ့အခါမှာနန္ဒဆိုတဲ့ပုံနာကသူကတတာရဟဂါထာ၄ပုဒ်သူကရတာ အဲဒီဂါထာလေးခုနဲ့လိုက်ပြီးတော့ဟောရလို့ရှိရင်ဂါထာတစ်ပုဒ်တစ်ပုဒ်ကိုဆိုတရားတရားရတာတရားပူဇော်ကတရားရ400ရတာပေါ့လေတရားတစ်ပုဒ်က400ပူရအဲ့ဒါနဲ့သုဒ္ဓသမမင်းလည်းတရားကိုဝါသနာပါတယ်သုဒ္ဓသမမင်းဟောရလို့ရှိရင်က400ရမှာပဲအဲတရားဝါသနာပါတဲ့ပုဂ္ဂိုလ်လိုက်ဟောရတာတရားဝါသနာမပါတဲ့ပုဂ္ဂိုလ်ကတော့ကိုယ်ကတော့ပြေးဟောရတယ်ဘယ်မှာဒါတော့မနာနိုင်ပါဘူးပြောလို့ရှိရင်ကြက်နေမှာလို့ အဲဒါသုဒ္ဓသမမင်းဟောမလို့လာတာဟိုကလည်းဥယျာဉ်တော်ထွက်နေတဲ့ခါနဲ့လမ်းမှာတွေ့ဘုံနာလည်းမြောက်ပြီးတော့ရေတုဘုံဝန်စတယ်ရင်ပေါ်လေရှင်မင်းမြတ်ကြီးအောင်အောင်တော်မူပါစေဟောသူပြီးတော့ညသုဒ္ဓသမမင်းဟာဟေးပါလဲပါလဲရှင်ဘုံနာပါလဲဟောရှင်မင်းကြီးနဲ့ထိုက်တာနဲ့ဒီမှာတရားသာတရားဂါထာတွေရလာတော့ဟောမလို့ သိကောင်းတာပဲကြာကြလားဒါပေမဲ့လို့ခုကတရားနာဖို့အချိန်တော့မဟုတ်သေးဘူးဥယျာဉ်တော့သွားရအောင်ဥယျာဉ်တော့ပြန်လာတဲ့ခါကျမှအဲသင်ဘုံနာဟောတဲ့တရားနာပါမယ်ဘယ်အိမ်မှာနေပါလဲဆိုပြီးတော့ဒီခါတည်းသူကအဲဒီနေရာထိုင်နေနေပါလေစားရတော့ရနေထိုင်နေအကုန်လုံးညွန်ကြပြီးတော့တွတ်လိုက်ဥယျာဉ်တော့သွားဥယျာဉ်တော့ရောက်တော့ရေတော့တော့ချိုးချိုးပြီးတော့ဒီနေ့သာတို့ အဲဒီကိုအကုန်လုံးပြုပြင်ပေါ်လဲမုတ်စိမ်မူရေးတဲ့ဘူဝရေးပေါ့အဲဟိုအစားတွေပါတယ်ပြင်မုတ်စိမ်မူရစပြီးတော့သင်္ဃာသင်္ဃာစမောရိတာရကစဉ်းစားတယ်အခုနေအဘောအစားတွေမများသေးခင်ဖောင်းမှနေရကြမယ်များဆိုရင်ကလိမ့်နေမယ်ထားဆိုပြီးတော့ဒီခါလဲညီတွေကနေပြီးတော့ခုံပြီးတော့အတန်လည်းပဲအမနာသူ့ကြပြင်းထန်တဲ့အတန်နဲ့ငါပောရိတာရဟေးဆိုပြီးတော့ဒီခါလဲ ။တန်လေးတခါတော့ဝင့်ပြီးတော့ဒီထဲကပေါ်လာတော့သွားပဲလို့ပေါ်လာ။ဘောဓိသာရဆိုတော့အတော်ကြောက်နေဝင်ရပါလေလူတွေဟုတ်မှာဘုရားလက်ထက်တုန်းကလည်းအဲဒီဘောဓိသာရကဖြစ်လာတဲ့အင်္ဂုဏိမာလာကြီးသိကြောက်ကြတာအတူတူပဲသူက။သိကြောက်ကြတာမင်းတွေကိုကြောက်နေတဲ့ခါလဲ။ဒိဏီကောသလမင်းညာသွားဖမ်းဖို့ရလောက်တာရသော်ဘုရားကသွားခေါ်လာလို့ရဟန်းပြုပြီးတော့နေတော့ဘုရားစီသူသွားတတိတော်ဘုရား ခုယူလိမာလာသွားဖမ်းမလို့အားသွားဖို့မလိုပါဘူးယူလိမာလာခုဒီရောက်နေပြီဟိုတော့ခါကြောက်လိုက်တာသူကသူကသိကျင်လူတွေကကြောက်လို့ပြေးကြတာသူကတော့ဖရာသားမပြေးပါလို့သူသားလေးဝုတ်နေရဆိုတော့ဒီမှာရောက်နေပြီဒီမှာလူကဆိုတော့ကြောက်မှသေးတော့ဖရာကိစ္စမရှိပါဘူးတဲ့ခုညအဲငါဖရာသုံးပါထားတယ်ကိစ္စမရှိဆိုတော့ဒီမှာသူ ဆင်းတဲ့နေပါတိုင်းမှာရှိသွားဆိုတာမင်းတွေကြောက်ရတယ်ဒီမှာအဲဒီမှာအဲတော့အကုန်လုံးလူတွေကကြောက်ကြတော့လှန့်ဖြန့်ပြီးပြေးကုန်ကြတယ်ဆိုတာဟိုတခါတော့စစ်တပ်တွေလက်ပြိုးပြေးကွဲလို့အဲဒီကဘုရားသမမင်းကသူဒါလည်းဖမ်းပြီးတော့ပကုံးနဲ့ဖမ်းတယ်လို့ဆိုရယ်ဒီချင်းလူတွေဆိုလို့ချင်းခြေထောက်ကနေပြီးတွဲလောင်းဆွဲပြီးတော့ပြေးတာတော့သူရိုးသေးသေးလို့တော့မဟုတ်ဘူး ရိုသေလည်းလောက်ကြာအကြောင်းလည်းမရှိဘူးသူကလူတွေသစားနေတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာကရုဏာဘာမှရှိတဲ့ပုဂ္ဂိုလ်မဟုတ်အဲသုဒ္ဓသောမမင်းကတော့သူ့ဆရာဖြစ်ဘူးလို့သူပကုံးနဲ့ထမ်းပြီးတော့တခါတဟုန်နဲ့ပြေးတာလူလည်းပဲသူလည်းပဲကြောက်တော့ကြောက်ရသေးတာပဲလူအများကြီးကဝိုင်းပြီးတော့လုံးမယ်ဆိုရင်ဘုံတော်လို့ရှိရင်လည်းသူဒုက္ခဖြစ်နိုင်တယ်လို့လူတွေကကြောက်မယ်ကြောက်လို့ညင်ညွန့်ညွန့်နဲ့ဝိုင်းပြီးတော့လို့ရှိရင်ဘယ်တတ်နိုင်လဲသူကြောက်တယ်ဘာအင်အားရှိနေလဲသို့တော်လည်းဟိုခေတ်တုန်းကလူသုံးကောင်းခေတ်ကို လူကောင်းကောင်းဆိုလူတယောက်တည်းနဲ့တခါတည်းအကြီးအကျယ်လုံးလို့လို့ဖြစ်တဲ့ခေတ်ပဲအခုနေခါဆိုတော့လူကောင်းကောင်းဝင်မလုံးနိုင်ဘူးအခုလူရင်အားလူသူနေရအများနဲ့အကြံကောင်းညံကောင်းနဲ့လက်နဲ့ကောင်းနဲ့အဲဒီလိုဟာတွေနဲ့မှခုလို့လို့ရတယ်လူဆုံးကောင်းတယောက်တည်းနဲ့ကတော့ဘာမှလို့လို့မဖြစ်ဘူးဘုရုံးကတော့လူဆုံးကောင်းဖြစ်ဆိုတော့သူတယောက်တည်းနဲ့သူကအလုံးလို့လို့ဖြစ်တယ်သူလည်းပဲကြောက်လို့ပြေးပါတယ်လို့ လွတ်လောက်တဲ့နေရာရောက်တော့မှသူကပြန်လှည့်ပြီးဘယ်သူမှမလိုက်လာဘူးဆိုမှပြေးပြေးပြီးသွားသွားနေရတဲ့ခါကတတ်တော့မှမင်းခေါင်းခေါင်းကသပင်ကရေတွေကအောက်ကိုစီးကြတယ်စီးကြတော့သူစိတ်ထဲကရိပ်ကြတယ်လို့ဆိုအောင်မေးရိပ်ကြတယ်လို့အောင်မေးတော့သူကပြောတယ်ဆရာဆရာလည်းပဲ သိရမှာတော့ကြောက်သေးတာပဲနော်မျက်ရည်တွေပါတယ်လေကြာသေးတာပဲဟာမဟုတ်ဘူးဘောရိတာကငါပဲမျက်ရည်ကြမလဲဒါကြီးကြတာငါမကြောက်ပါဘူးဒါပေမဲ့လုံးကမှစိတ်မကောင်းတာတော့တစ်ခုရှိတယ်ငါဟိုဥယျာဉ်တော်ထွက်လာတော့ကနန္ဒပုံသားနဲ့တွေ့တယ်သူကတရားဂါထာလေးကိုဟောမယ်လို့ပြောတယ်ငါလည်းတရားနာမယ်လို့ပြောထားတယ် အခုမင်းကဖမ်းပြီးတော့လာတော့ငါအဲ့ဒီတရားမနာရဘူးငါသစ္စာပြည့်တယ်ငါဝန်ခံလာတာသစ္စာပြည့်အဲ့ဒါလည်းငါစိတ်ထဲမှာချမ်းသာဘူးအဲ့ဒါငါသွားပြီးတော့အဲ့ဒီတရားနာကျင်နေတယ်အဲ့ဒီတရားနာပြီးလို့ရှင်မင်းစီငါပြန်လာခဲ့မယ်လို့ပြောတာအာဆရာလည်းမယုံနိုင်ဘူးလို့သူသာတော့ဒီမင်းလက်ကလွတ်သွားတဲ့ဆိုဘယ်ပြန်လာမလဲဘုံပါစစ်တာတွေပါတယ်နဲ့ဆရာနေနဲ့နေနေတော့ ဒီကလည်းလာပါဖတ်နိုင်မှုနဲ့မတတ်နိုင်ဘူးတဲ့ဒီဥစ္စာလာမမဟုတ်ပါဘူးမယုံပါဘူးဆိုပြီးတော့ပြောတာဟာပေါ်ရိတာကငါမင်းမင်းနဲ့အတူတူနေလာတာရှိရတယ်ငါလိမ်ပြီးပဲတော့ပြောဘူးတဲ့ဘယ်တော့မှလိမ်မပြောဘူးငါပြန်လာမှာပါတဲ့ငါပြစ္ဆာထုံနိုင်တယ်ကွာတဲ့ဟောပန်လေးရဲ့ဓာတ်ကိုလည်းငါလည်းနဲ့သုံးသပ်နိုင်တယ်

လက်နဲ့နဲ့ဖိဒါနဲ့တခါလဲထိပြီးပေးပါစေဆိုတဲ့ဥစ္စာမျိုးသူတို့မဆိုဘူးအခုသုဒ္ဓတော်မှာမင်းဟာဘယ်လောက်ကျမ်းတမ်းနဲ့ကြောင်းဝက်ဖွယ်ကောင်းတဲ့သစ္စာကိုသူဆိုတယ်ဒါသူအမှန်အရေးကြီးလို့ပဲကျမ်းလာမှသူပြေးကြတာပဲဆိုပြီးတော့သူလွတ်လိုက်တာပေါ့ယုံကြည်လို့လွတ်ရလွတ်လိုက်တော့ပြန်သွားတော့ဟိုမှာသုဒ္ဓတော်မှာမင်းရဲ့ အချွေရနေကလည်းမြို့ပြင်ကနေပြီးတော့သူစောင့်နေတယ်။အောင်နေတော့ဒီမှာတွေ့တဲ့ကအကျိုးကြောင့်နေနေပြီးတော့နန္တော်ရောက်နန္တော်ရောက်ပြီးတဲ့အခါမှာနန္ဒပုံနာရဲ့တရားကိုနားတယ်။အဲနန္ဒပုံနာရဲ့တရားကိုနားတယ်အဲ့ဒီတရားကထာလေးတွေကိုအနည်းအနည်းဟောဖို့ရအထူးလေးရကားလေးပါလာနန္ဒပုံနာရဲ့တရားလေးမတာဟာတာလေးကို နာနာပုံနာတရားတရားဟောတဲ့ပုဂ္ဂိုလ်ဆိုတော့နိညာရကနေပြီးတော့မင်းကနည်းနည်းနှိမ့်တဲ့နေရာကနေပြီးတရားနာတာတရားဆိုယူသည်ဒီနာညင်းတဲ့နေရာနေပြီးနာတာမဟုတ်အဲနာပုံနာဟောပုံလေးတတိဒေဝမဟာရာဇတတိဒေဝသုဒ္ဓသောမသဗ္ဗေဟောတိသမာဂမော ဘာနံသင်္ကတိပါလေတိနာသတိဘုသင်္ကမောဓမ္မရကတာဘုဒ္ဓသောမာသုဒ္ဓသောမာမေသာသီသူတော်ကောင်းတို့နှင့်သင်္ကမောပေါင်းဆောင်ခြင်းသည်တတိရေဝတကြိမ်သာလင်ဟောတိတိသာသင်္ကတိထိုတကြိမ်များပေါင်းဆောင်ခြင်းသည်နန္ဒောသူတော်ကောင်းနှင့်ပေါင်းတဲ့သစ္စာသောပုဂ္ဂိုလ်ကိုပါလေတိစောင့်ကြောက်တတ်ပါ၏ သူတော်ကောင်းနဲ့တွေ့ဆုံရတယ်ဆိုတာတဲ့ဒီကြိမ်တွေ့ဖို့ရလိုပါတယ်ဒီကြိမ်တွေ့ရင်လုံလောက်ပြီတဲ့သူတော်ကောင်းနဲ့ဒီကြိမ်တွေ့တယ်လို့ရှိရင်သူတော်ကောင်းနဲ့ဒီကြိမ်တွေ့ပေါင်းသင်းစစ်ဆန်လာလောကမှာလည်းကောင်းကျိုးချမ်းသာတွေရအောင်သံသရာမှာလည်းကောင်းကျိုးချမ်းသာတွေရအောင်လို့တောင်းချောက်တတ်ပါတယ်အဲ့ဒါကိုခွန်ကြီးကဆောင်းမိုးလို့ကပါဠိကတော့ပြည့်ဖို့ရသိတယ်လားမဟုတ်ဘူး သဗ္ဗူရိတာရေညအတွေ့ကစောင့်ကြောက်သည်သဗ္ဗူရိတာသူတော်ကောင်းဆိုတာဗမာစကားလိုဖြစ်နေပါဘူးသူတော်ကောင်းဆိုတဲ့ဝါရနဲ့တော့ဒီမှာစလို့ရှိရင်အသိကိုမပြေဘူးဒါကြောင့်ပါဠိနဲ့စတာသဗ္ဗူရိတာရေညအတွေ့ကစောင့်ကြောက်သည်သတိဒေဝမဟာရာဇသဗ္ဗိဟောတိသမာဂမောသတိဒေဝသုတ္တသောမာသဗ္ဗိဟောတိသမာဂမောသုတ္တသောမာသုတ္တသောမာမေ ကာရီသူတော်ကောင်းတို့နှင့်သင်္ကမောပေါင်းစုံခြင်းသည်တတိရေဝတတိနာလင် ဟောတိတိသာသင်္ကတိသောတရေညာပေါင်းစုံခြင်းသည်နာတော်သူတော်ကောင်းနှင့်တွေ့ဆုံသောပုဂ္ဂိုလ်ကိုပါဠိတိစောင့်ကြောက်တတ်၏အဲ့နာလေးဆိုရမယ်လွယ်လွယ်ပါပဲပပုရိတာရေမြတွေ့ကစောင့်ကြောက်သည် ပ္ပုရိသဂိညာသေကဆန့်ကြောက်သည်သေကဆန့်ကြောက်သည် အာတာတိဘုသင်္ကမောအာတာတိသူတော်မဟုတ်သူယုံမာရနဲ့ဘုသင်္ကမောအကျဉ်းများစွာပေါင်းသင်းဆက်ဆံခြင်းနေနပါလေတိမဆောင်ကြောက်တာမဆောင်ကြောက်နိုင်အဲသူတော်ကောင်းမှုတဲ့သူယုံမာရနဲ့တွေ့ဆုံတာကတော့နှစ်ကြိမ်သုံးကြိမ်လေးကြိမ်ငါးကြိမ်အကျဉ်းများစွာတွေ့ဆုံတော့လေအဲ့ဒီအကျဉ်းများစွာတွေ့ဆုံခြင်းကမျက်မှောက်အကျိုးစီးပွားဖြစ်အောင်လည်းမဆောင်ကြောက်တာပါဘူး။နောင်တမယာအကျိုးစီးပွားဖြစ်အောင်လည်းမဆောင်ကြောက်တာပါဘူးတဲ့ သာဘောဒီဘုညာတောင်းမဝသူယုံမာအာအခြေများကိုသူယုံမာကိုအခြေများစွာတွေ့ဆုံတယ်ဈိကတယ်မိဝဲတယ်ကောင်းသင်းတဲ့သက်သာနဲ့အခြေများစွာကောင်းသင်းသက်သာမှုကမတောင်းနိုင်ဘူးလို့ဆိုလိုပါတယ်ဆိုရမယ်သူယုံမာအာအခြေများတွေ့ညာမတောင်းမီသူယုံမာအာ ကျိညာဝိညာမဆောင်မီသာ လောကောင်းတဲ့တိညာပေါင်းသိရလို့ရှိရင်မျက်မှောက်ကျိုးသံဃာကျိုးရအောင်လို့စောင့်ကြောက်တတ်သည်သူယုံမာနဲ့တိညာစွာပေါင်းတဲ့သစ္စာတော်လဲအဲဒီတိညာစွာပေါင်းတဲ့သံခြင်းကမျက်မှောက်ကျိုးသံဃာကျိုးရအောင်လို့မစောင့်ကြောက်တတ်ဘူးမစောင့်ကြတတ်ဘူးဘူးရုံးမြန်သာရတယ်အကျိုးမဲ့တွေကိုဆောင်တတ်တယ်ညာညာပေါင်းတဲ့သစ္စာမလေးညာညာအကျိုးမဲ့ဖြစ်လေလေအဲဒီလိုဖြစ်တာလေရုံးမြန်သွားရတယ်သူက သာတိရေဝသမာပိဋ္ဌသဗ္ဗိကုပိဋ္ဌသန္တဝံပတံပရမမညာယသေယောဟောတိနဗ္ဗပိယောသာတိရေဝသူတော်ကောင်းတို့နှင့်သာလေသမာပိဋ္ဌသူတော်ကောအနေထိုင်ရာဤသဗ္ဗိသူတော်ကောင်းတို့နှင့်ဗတ္ထောပေါင်းဝဲခြင်းတွေ့မိဝဲခြင်းကိုကုပိဋ္ဌပြုရာဤသူတော်ကောင်းနဲ့အောင်မြင်သက်ဆိုင်ရမယ်သူတော်ကောင်းနဲ့သူတော်ကောနေရမယ် အဲ့ဒါကိုခွန်မြတ်ပြဆောင်းဖို့ပေးတာသူမြတ်သူတော်ကောင်းဆိုတော့မရေးလောက်လို့သူမြတ်နဲ့သူတော်ကောင်းဆိုတာအတူတူပါပဲသူမြတ်နဲ့သာပေါင်းစင်းရာမြတ်စွာမိတ်ငယ်ပြီးတာဘုရားဟောလည်းဖြစ်ပါတယ်သာသနာဘုရားကဟောထားတဲ့ကထာတွေသာသနာ့ဘာမှာဟိုရောက်တည်ရရောက်ပြီးတော့အဲဒူအများသုံးဆွဲတဲ့ဘုရားကထာဖြစ်နေတာတဲ့အခုလည်းပဲဒီလိုပဲ မြတ်စွာဘုရားဟောထားခဲ့တဲ့တရားဂါထာတွေကိုအိန္ဒိယကပုဂ္ဂိုလ်တွေကသူတို့ကြားနဲ့ထည့်ပြီးတော့ရေးထားဥပနိစ္စတို့ဘာတို့ညာတို့ကိုလည်းအဲ့ဒီထည့်ရေးထားတော့ကြားတော့သူတို့ကြားရင်းလို့ပြည့်တရားဟောတရားတွေဒါနောက်သဒ္ဒနာကွယ်သွားတဲ့အခါလဲဒီဂါထာတွေကဒီတရားတွေကရှိနေမှာပဲအဲပြီးတော့သူတို့ကြားနေပဲဖြစ်တာအခုတော့မှသူတို့ကြားနေပြင်တယ်အဲ့ဒါလိုပဲကာသောဘုရားလက်ထက်ကဟောထားခဲ့တဲ့တရားတွေအဲ့ဒါကိုအခုသာသနာ့ဘာအခါကာလမှာ ကာမလူပုဂ္ဂိုလ်တွေတရားမျိုးဖြည်းပြီးတော့နေတာဒါကြောင့်လည်းမြတ်စွာမင်းငယ်ပြီလို့ထည့်ထားပါတယ်အဲဆိုရမယ်သူများနှင့်သာကောင်းသင်ရာမြတ်စွာမင်းငယ်ပြီသူများနှင့်သာကောင်းသင်ရာမြတ်စွာမင်းငယ်ပြီ မဉ္ဇာယသေယောဟောတိနပါတိယော အဲသူတော်ကောင်းသူများတွေနဲ့ပေါင်းတော့ဘာအကျိုးရသလဲဆိုတော့တတံသူတော်ကောင်းတို့ဤသရမံသူတော်ကောင်းတရားကိုအညာရာသိရောအသိရှိတော့ပေရောရှိကြတဲ့တို့၍ဓမျိုးမြင့်များပြီးဟောဒီရှိပါပြီရောတို့၍ဆုံးယုတ်ယုံညံသွားပြီနာဟောဒီမရှိ တော်ကောင်းတရားသိရလို့ရှိရင်သိရတဲ့တိုးပြီးဒီမျိုးများလာတာပဲတဲ့တော်ကောင်းတရားတစ်လုံးသိရင်တစ်လုံးအဲဒီတစ်လုံးအတွက်တစ်လုံးတစ်ပါးရအတွက်များလာတယ်နှလုံးသိရင်နှလုံးတစ်ပါးရအတွက်များလာတယ်သိတဲ့လောက်ဟာများလာတာပဲအခုဗုဒ္ဓသာသနာတော်မှာဆိုလို့ရှိရင်အဲဘုရားသခင်ဘုရားမှာအကြောင်း အရဟံစာကြည့်သောဂုဏ်တော်တွေတစ်လုံးတစ်ပါးရပြီးရင်တစ်လုံးတစ်ပါးရသူညလာတာပဲဒီကဘုရားအကြောင်းမသိသေးတာအခုသိလာတယ်တရားအကြောင်းသို့တူပဲသံဃာအကြောင်းသို့တူပဲမသိသေးတာတွေသိလာတယ်နရဏဘုံသောက်တည်ရတယ်ဗုဒ္ဓံတရဏံကိသာမိမြတ်စွာဘုရားကိုယ်ရောက်သိကပိုင်းပြီးတော့သောက်တည်ရတယ်ဆိုတာဒီကမသိသေးဘူး အဲသူတော်ကောင်းတွေနဲ့ပေါင်းသင်းရတဲ့အတွက်ပြီးလာတယ်ဆိုရင်အဲဒီပုဂ္ဂိုလ်မှာဖိုးတန်လာတာပဲအထူးအားဖြင့်တော့ကားငယ်သမီးငယ်လေးတွေပေါ့လေကလေးတွေဆိုတော့ဟိုဘွားကသူတို့ပဲဘွားကလာမှမမြင်ဘူးဒီလိုလဲဟိုရှိဘွားကဘုရားဘာသာဟုတ်ခြင်းမဟုတ်မယ်ဘာမှမသိသေးပါဘူးကလေးလေးတွေအဲ့ဒါမိဘတွေကဘုရားသာသနာဝင်ဖြစ်တဲ့မိကောင်းဖခင်တွေကအဲသာသမီတွေကို သရဏဂုံ၃ပါးတွေသင်ပေးတယ်သူအပြင်တော့မိခင်တွေကသင်ပေးရသင်ပေးနေအောင်လည်းမိခင်တွေကကြိုးစားထားဘုရားသရဏဂိသနိဓမ္မသရဏဂိသနိသံဃသရဏဂိသနိအဲဒီအကြောင်းလေးတွေတာပိသင်ညာတာပိအောင်လေ့လာထားတယ်လေ့လာထားပြီးတော့ကိုယ်သားလေးတွေသမီးလေးတွေတရားအမှုပေးရတယ် အဲဒီလိုတရားမှုပြီးတော့ဒါလေးပြီးလို့တရဏဂုံလေးဆောက်တည်ပေါ်ရရင်ကိုမြတ်လာတာပဲအစသူဒီကလေးမှာပါမှမြတ်တဲ့ကုံမရှိသေးဘူးအခုဖရာကိုယ်ဝေပါကြီးကိုယ်ဝေရောစိကပါကြီးတရားကိုယ်ဝေပါကြီးတရားကိုယ်ဝေရောစိကပါကြီးမင်္ဂကိုယ်ဝေပါကြီးကိုယ်ဝေရောစိကပါကြီးဆိုတာလေးဒါလေးကိုယွတ်တဆိုရရင်ကိုသူကဘုဒ္ဓံစိတ်နှလုံးအားဖြင့်လည်းဘုရားတရားသံဃာကိုယ်ဝေရောစိကပါတယ်လို့ စိတ်ထဲကနေညှို့ကိုင်းသွားလို့ရှိရင်လားအထူးသဖြင့်မြတ်ပြီးတော့ဘုရားကြီးကိုဩဘာသာဆက်ရဘုရားကြီးကိုလေးရှိရဲအဲ့ဒါလေးတွေလည်းမိဘတွေကသင်ကြားပြီးတော့ပြရတယ်မိဘတွေမသင်ကြားနိုင်လို့ဆရာသမားထအဘောဒီလိုလုပ်ရတယ်ညနေမှာဒါလေးဘုရားကြီးကိုလေးရသွားရင်ကိုဘုဒ္ဓံနဲ့တချို့သင်ကြားမပြီးဘာမှမသိဘူးဘာမှမသိဘူးတချို့ခေပညာတွေသင်လို့ ဘီပါလေအောင်းမြင်သားနဲ့တခါတည်းနမောတတမရတဲ့ပုဂ္ဂိုလ်လည်းသူဘူးတာပဲသူစားอืมဒါမြင်ကြဘူးလို့ဟုတ်ပါနမောတတတော်မှာမရရင်လည်းနေရာကြမှာဘုရားဘုရားဘာသာဝင်မိဘတွေလည်းဘုရားဘာသာဝင်ကျောင်းတကာတွေဘုရားတကာတွေဆိုပြီးသားတွေသမီးတွေကနမောတတတော်မရဘူးဆိုတော့နေရာကြတယ်လို့သူကအဲ့တော့ဒါမိဘတွေကသင်ပေးရတယ်လားမိဘတွေအပြစ်ပဲလို့ဆိုရမှာပဲသင်ပေးရမယ်အဲဒီလိုသင်ပေးရင်လား ရေးကလည်းတိုးပြီးတမျိုးမြလာတာပဲကုသိုလ်တရားတွေပွားများလာတာအဲဒီတရဏဂုံလောက်တရားတရားသံဃာအောင်ပြုတဲ့ကုသိုလ်စိတ်ကလေးလောက်ဖြစ်ရင်ကိုပဲဘယ်လေးပါးကလွတ်ပြီးတော့လူဘဝနာဘဝကောင်းရတဲ့ဘဝတွေရောက်နိုင်တယ်လူဆိုတာအသက်တိုင်းနေပြီးတော့80 90 80အသက်ကြီးမှပြရမယ်လို့ဒီလိုမဟုတ်ဘူးကိုသားသမီးလေးတွေကအဲတို့မရှိတဲ့နောက်ကြမှာ 90 80ကြာမှသိမယ်လို့ဘယ်သူမှမပြောနိုင်ဘူးငငယ်ရွယ်လည်းပုံမှုတော့နေမကောင်းထိုင်နေတာဖြစ်ပြီးသွားနိုင်တာပဲအခုကလာသိချင်းကြောင်းနေလည်းပေါ်ပါပြီနဲ့သွားရင်လာရင်ဟုတ်လားဒီရထားတွေပါလေတိုက်ခိုက်ပြီးတော့စပြီးချင်းဒီကြအကြောင်းနဲ့အများကြီးရှိတာအဲဒီတော့ယောဂဝေဒနာတွေလည်းအများကြီးရှိအဲဒီအကြောင်းတစ်ခုခုရောက်တယ် သေသွားလို့ရှိရင်ဖြင့်ဟောဒီဘုရားကိုယ်ပဲပါတရားကိုယ်ပဲပါဘုရားတရဏံကိစ္စမိဓမ္မတရဏံကိစ္စမိသံဃာတရဏံကိစ္စမိဩကာသအစာရဘုရားကြီးကိုဒါလေးရလို့ဘုရားတရားသံဃာယရဏသုံးပါအောင်ပြုရလို့ရှိရင်ဒီကုသိုလ်လေးနဲ့ပဲကိုသားကိုသမီးတွေဟာမြင်းမြတ်တဲ့လူဘဝနတ်ဘဝကောင်းမြတ်တဲ့ဘဝတွေရောက်နိုင်တယ်အမနာဘုဒ္ဓံနဲ့နောက်တဲ့တိုးတက်ပြီးတော့ပါဠိပါဒဝေရမိသိက္ခာပရမမာရိယာမိသာတော်ဤတက္ကသတ္တခြင်းမှာ သင်္ကြောင်ပါ၏သင်္ကြောင်ကြောင့်ဖြစ်သောသိက္ခာကိုသောက်တည်ပါ၏စသဖြင့်၅ပါးသီလတွေသင်ကြားပြီ။ဒါလာတွေသိလာလို့ရှိရင်တော့ပိုပြီးမြင့်မြတ်လာတာပဲ။ဒါရတိုးတဲ့ပြီးတဲ့ကာလဒါနာကုသိုလ်တွေသွန်ကျေသိက္ခာသုတန်းလို့ရှိရင်ကောင်းကျိုးတွေရတယ်ဆိုတဲ့အကြောင်းတွေဒါလေးတွေသင်ကြားပြီးတော့အဲသင်ကြားပြီးတော့ဒါလေးတွေသိနေလို့ရှိရင်ပြင်တယ်ဒါမြင့်မြတ်လာတာပဲ။ဒါနာကုသိုလ်ပြုတတ်တယ်သီလသောက်တည်တတ်တယ်ရှင်းတတ်တယ်။ ဒါတဲ့တိုးတက်ပြီးတော့ဘာဝနာတရားကိုကြားနာလို့ရှိရင်တော့ပိုပြီးစဉ်းစားမြင်လာဘာဝနာတရားအားထုတ်လို့ရှိရင်ဒါပြီးမြင်တာပေါ့အခုဒီမှာတရားထုတ်ပြီးတဲ့ယောဂီတွေကတော့သိနေကြတယ်နော်သားလေးတွေသမီးတွေငယ်ငယ်လေးကစပြီးတော့တရားအားထုတ်ခြင်းလို့သူသင်ကြညွှန်ကြပေးတယ်နေရာကြတယ်ကလေးတွေလည်းပဲတော်တော်တော်တယ်သူကကလေးငယ်လေးတွေသူတရားအားထုတ်ရမှန်ပြီးတယ်တော်တော်တယ်သူကအဲ့ဒါတွေကမြင်မြလာတာပဲရှိကလည်းတိုးပြီးတော့မျိုးမြင်မြလာတာတဲ့ ဗတံသူတော်ကောင်းတို့ဤသတ္တမံသူတော်ကောင်းတရားကိုအညာယတိဝါတိတိစီတော်ဝါတိသလောက်နည်းနည်းပြင်းနည်းနည်းမြင်နာပြင်းနည်းများပဲဘေရောရှိကြတဲ့တိုး၍တမျိုးမြင်များပြီးဟောတိတိသာပြီးရောယုံညာသွားတင်တာဟောတိမပြီးတရားပြီးတဲ့အတွက်သူတော်ကောင်းနဲ့ပေါင်းသင်းတော့သူတော်ကောင်းထံကတရားနာပြီးသူတော်ကောင်းတရားတွေပြီးရပြီးရရင်ပြီးရသလောက်မြင်မြတ်တာပဲတဲ့ဗာနဲ့တူတယ်ဆိုရင်တောင်းပေါ်တက်တာလည်း ကြောင်ပေါ်တက်ရင်ခြေလမ်းနဲ့ခြေလမ်းနဲ့မြင့်သွားအဲဒီလိုပဲသူတော်ကောင်းတရားကြားနာတိုင်းသူတော်ကောင်းတရားကြားနာပြီးသူတော်ကောင်းတရားတွေပြီးတိုင်းမြင့်မြတ်လာတာတရားအားထုတ်လို့အဲတမာရီတို့ညာတို့ဖြစ်လာရင်တော့ပြောစရာမရှိဘူးလားတော့သိမြင်လာတယ်အဲဒီမှာယုတ်တရားနာတဲ့ပัญชာတိအိသရုခနာတဲ့ပัญชာတိဝိပဿနာဉာဏ်နဲ့ဆင်းနိုင်တက်သွားတာဉာဏ်ပြီးဉာဏ်တက်သွားတာမြင့်မြင့်ပြီးတော့တက်လာတာမနာကောင်းတယ် နောက်ဆုံးအရိယာမညာဘုံညာတိအောင်မြင့်သွားတာပဲနောက်ဆုံးအရဟတမေရတ္တကိုတိအောင်မြင့်ပြီးတည်းသွားနိုင်တယ်။ဒါကြောင့်မို့ပတံသူတော်ကောင်းတို့ဣသရမံသူတော်ကောင်းတရားကိုအညာရအသိရှိတော့ဒေယောရှိကလည်းတိုး၍တမျိုးမြင့်မြတ်ပြီးဟောတိတိပါပိယောယုံညာသောတင်နာဟောတိမရှိ။အဲ့ဒါကိုဒီကဟောတာနာကောင်းတဲ့ကာကပဲဒီကတာလဲ။

တိသရံဥပေတိတင်စာရမော

ဒီတော့ကဒီမြင်းနဲ့မင်းနဲ့ပြည့်ရထားတယ်ဆိုတာဟိုခေတ်တုန်းကအနာကောင်းကြမှာပေါ့လေမြင်းရထားတွေပါပဲကုကာလာတော့မော်ဒကားတွေတော့မဟုတ်သေးပါမင်းစည်းရထားတွေဆိုတော့အနာကောင်းပေါ့ကောင်းဆုံးနေပေါ့อืมကောင်းဆုံးလူအများကနေပြီးတော့ငေးမောကြည့်ရတော့မနာကောင်းတဲ့ရထားတွေဟောသစ်သစ်လွန်လင်းဆိုရင်မြင်းရထားတွေကကောင်းနေတယ်သို့တော်လည်းပဲ ဒီမင်းလက်ထက်ကယရာဟာနောက်တမင်းလက်ထက်ကြလို့ရှိရင်တော့အဲတက်တက်လုံးနဲ့မရှိနိုင်တော့ဘူးနောက်တမင်းတက်လာလို့ရှိရင်သူလည်းဒါတမတချို့မင်းကအသက်ကြီးနေလို့အဲသူလက်ထက်မှာပဲမြထားအောင်နေစုံမြထားသေးတယ်လဲရတာလည်းအများကြီးနေမှာပါပဲကြာတော့သူကဥမင်းဆင်းပြသွားတယ်မူလတုန်းကတက်တက်လုံးနဲ့တော့အမှန်ဆန်းကျဲတဲ့ရင်ထားတွေပါပဲ ဒါပေမဲ့နောက်တစ်နေ့ကျလို့ရှိရင်ဦးမင်းဆွေးနွေးကြတာပဲသက်ရှိတာမဟုတ်သက်မဲ့တွေလည်းဒီလိုဆွေးနွေးကုန်တာပဲအခုကာလလည်းမင်းနေစည်းတဲ့ယထာတွေရှိတာပေါ့တိုင်းပြည်တိုင်းနိုင်ငံတိုင်းမှာအဲမင်းနေစည်းတဲ့ယထာတထေးတွေစည်းတဲ့ယထာတွေရှိတာဒါကောင်းနေယထာတွေပေါ့လေအခုကမှသိကောင်းတာပါอืมအမှန်ကောင်းတဲ့မော်တော်ကားယထာတွေတိုင်းပြည်သားတွေကကြည့်နိုင်တယ်ဆိုလို့ရှိရင် ငေးမောနေရလောက်အမှန်ကောင်းတဲ့အနေထားတွေဆိုပြီးဒါပဲလေသူအပြစ်သာကောင်းတာပဲအောင်းတော့လည်းပဲသွေးမြူပုံမင်းကုန်တာပဲနောက်ကြတော့ဒီအနေထားတွေကြာတယ်အနည်းပေါင်း20တော့စိတ်တော့30တော့ကျရင်သုံးလို့ရမယ်မဟုတ်ပါဘူးသွေးမြူပုံမင်းကုန်ပြီးတော့လည်းပဲသုံးလို့ရအောင်တော့ခက်ကပြောင်းသွားလို့ရှိရင်လည်းမြင်ထားရမယ်လို့သူကဒီပုံမဲ့ဒီချိုးစားပဲဒါမျက်စိကနေပြောင်းတယ် ဟိုပထမပေါ်ကားသားတော်မော်တော်ကားလေးတွေပေါ်လာသိလာတာပဲသူကဒါမဲ့ခုမော်တော်ကားညထအသစ်တွေပေါ်လာတော့ဟိုတုန်းကညထတွေမျက်စိနဲ့ကြည့်လို့တဲမကောင်းဘူးဘယ်နဲ့ဖြစ်နေမှမသိဘူးဆိုပုံတော့ဟိုတုန်းကပုံပဲမျက်စိနဲ့ဒီမျက်စိပဲကြည့်တာဘယ်နဲ့တောင်ကြအသစ်သားနေပေါ်လာတော့အဟောင်းနေတာတခါလဲခဲမမီပဲနဲ့နောက်ကြပြီအိုမင်းမိတဲ့ကြားနေတာအဲ့ဒါခေပြောင်းလို့လဲအိုမင်းနာပါတယ်နှစ်ကြလို့လဲအိုမင်းနာတယ် မြင်ထားတာမဟုတ်ဘူးအသောဝူတွေတိုက်တွေဒါတွေစသည်တွေဒါတွေလည်းပဲသင်ကြလို့ရှိရင်ဆွေကြီးအုံမင်းကုန်တာပဲမြို့ကြီးတွေနိုင်ငံကြီးတွေပါဆိုချုပ်ပြောက်ကုန်တာပဲအိန္ဒိယမှာဒီကအမနာကြီးကျယ်ခဲ့တဲ့ဘုရားလက်ထက်တော်ကာလတော်ကအမနာကြီးကျယ်ခဲ့တဲ့ရာဇဂိုမြို့လို့ဆိုတာအမနာကြီးကျယ်ခဲ့ပါတယ်ဘာဝတိမြို့ဆိုအမနာကြီးကျယ်ခဲ့တယ်အခုဘာမှမရှိဘူး သစ်ပင်တွေပဲရှိတော့အိမ်တောင်တစ်လုံးမှမရှိဘူးမာရဏတိမြို့ဆိုတာကဟိုတုန်းကရှိဘူးလဲရှိရတာတော့ဒါလည်းပဲရှိဟောင်းတိုက်ကြီးတွေပါလေအိုမင်းတာတွေလည်းပဲတော်တော်များများရှိပါသေးလမ်းတွေပါလေအိုမင်းတာတွေမကောင်းတာတွေအများကြီးပါပဲအဲတော့ညင်ထားတာမဟုတ်အသာဝူတွေရောတိုင်းပြည်ရောမြို့နိုင်ငံတွေရော ကြာလို့ရှိရင်အုံမင်းဆွေးမြေကုန်တာပဲဒါတော့ဒီပိုက်ကပြောပါတယ်မင်းစည်းယထာအလွန်ဆန်းပြာဟူသွားကြလေပြီအာလုံးဒီလောကလုံးသိတဲ့မျောကြည့်နိုင်မို့ရမင်းစည်းယထာယထာနဲ့အလားတူဖြစ်တဲ့ချင်းဒီပြဟာတွေရောတိုက်တာတွေရောအဲမြို့နိုင်ငံအဆောက်အဦတွေရောဟိုနိုင်ငံတော်မဟုတ်ဘူးဗမာပြည်လည်းခြေတုံးက နော်ရထာတို့လက်ထက်ကပကံကနေပြီးတော့ဒီတော်မဲ့တဲ့မြို့ကြီးပြကြီးတွေခုတော်ရွာလေးတွေဖြစ်နေတာဘာမှကြီးကျယ်တယ်မဟုတ်တော့ဘူးအဲတဖြည်းဖြည်းဒီအောင်နေဟိုမင်းဆွေးနေပြည့်စည်ကုန်ရတာကြီးတယ်ပဲအခုကြီးကသာဝူတွေညင်ထားတယ် ဒါတွေကလည်းဒီနေ့ကြလို့ရှိရင်ဒီလိုပဲအုံမင်းဆွေးပြည့်စည်ကုန်ကြမှာကြီးတယ်ဘာမှဒါနှိမ့်ဆက်စရာမရှိတဲ့ဥစ္စာတွေဆိုရမယ်မင်းစည်းယထာလွန်ဆန်းပြကိုသွားကြလေသည်မင်းစည်းယထာလွန်ဆန်းပြကိုသွားကြလေသည် Thank you.

ဘိုးကြီးဖွားကြီးပိုင်းရောက်နေတဲ့ပုဂ္ဂိုလ်တွေ50ရော60ရော90ရောဒီလိုပုဂ္ဂိုလ်တွေတော့อืมအဲ့ဒါကြီးကတော့ခန္ဓာကိုယ်လဲအိုမင်းဆင်းပြေးသွားပြီတဲ့ခန္ဓာကိုယ်လဲနီးတူပဲမလွဲအိုရသည်အဲကိုယ်ကိုစဉ်းစားကြည့်အိုပြီအိုမင်းဆင်းပြေးတော်မင်းဆံမင်းကကျူးလို့ ချို့သွားလည်းပဲကျိုးလို့အကြီးတွေပါလေတွန်းလို့အကျိုးအသားအသားအသားတွေကလည်းမရှိတော့အကျော်တွေပြင်းပြင်းထားတယ်။အားတွေပါလေကုန်းတာလည်းရှိရဲ့။အပြင်မပြေပါဘူး။ရွယ်ကြီးလာမှသိနေရမကြပါဘူး။အမှန်တန်ကြမ်းမာနေတဲ့ဆိုတဲ့ပုဂ္ဂိုလ်တောင်မှအဲ့ဒါကိုယ့်ကိုယ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်အကြီးတွေပါလေကတမျိုးတမျိုးကြောင်းနေတာပဲ။ငယ်ငယ်ကလို့ပြောင်ပြောင်လက်လက်တောင်းတော့တင်းနေမဟုတ်တော့ဘူးလို့သာ။ အဲဒါလည်းမြတ်တွေ့ရခန္ဓာကိုယ်လည်းဤလိုပဲမလွဲအိုရသည်ခန္ဓာကိုယ်လည်းဒီလိုပဲရသည်ရဲ့ဒီတုန်းကဆိုရင်တော့ဒီခန္ဓာကိုယ်လေးရ15နှစ်16နှစ်19နှစ်17နှစ်19နှစ်အနည်း20နှစ်20ကျော်လောက်ကတော့တောင်းတော်ဒီနေ့တွေပေါ့အခုကလာကြွားကြွားကြွားရနေနေတဲ့ဟုတ်လားယူရရလူကလေးတွေလိုပေါ့ မျိုးသမီးကလေးတွေကျွယ်ရွယ်လေးတွေတခါလဲထားတာကြွကြွနဲ့တသတာနဲ့ဘယ်လိုပြင်းပြတယ်လဲရှိအဲမျိုးသားလေးတွေဒီလိုတသတာနဲ့ပြင်းနေကြတယ်လဲရှိတယ်ကြွကြွရွရွနဲ့တခါလဲအဲဒီလိုပဲဟိုခေတ်ဟိုခါတုန်းကနှစ်ပေါင်း30 40 50လောက်ကဆိုတော့အခုအိုးနေတဲ့ပုံကိုယ်တွေလည်းဒီလိုပါပဲဒီလိုပဲသူတောင်းတောင်းတင်းတင်းနဲ့တခါလဲရှိခဲ့တဲ့ပုံကိုယ်တွေပဲ ကိုကိုကိုအိုလိမ့်မယ်လို့တော့တဲပြီးတော့မစဉ်းစားဘူးဟိုမှာတော့ပြီးတော့ပြီးတာပဲပြီးရင်မစဉ်းစားဘူးဒီလိုပဲခါတဲ့ကိုကိုလေးနဲ့ကိုပါရပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေကအိုကုန်ပြီအခု15နှစ်16နှစ်အဲနှစ်20အစိတ်ဒီလိုရွယ်ကြည့်တဲ့အမျိုးသမီးအမျိုးသားတွေဒီလိုရွယ်တွေရှိကြပါအခုတရားပေါ်တဲ့အများကြီးပါလာပါတဲ့ဥစ္စာတွေဒါတွေကပုဂ္ဂိုလ်လေးတသတာနဲ့တောင်းတော်တင်းတင်းနဲ့ အဲကြွားကြရောရတဲ့အခါလဲကြောကြောနဲ့ဖြစ်နေတဲ့ပုံကိုယ်ကြီးရှိကြတယ်။ဒါတွေလည်းနောက်ကိုနေ30 40 50ကြာတဲ့အခါကျရင်အခုကိုမျက်စိအောင်မှတွေ့ရတဲ့ဘိုးကြီးတွေဖွားကြီးတွေဖြစ်ကြမှာပဲ။အဲဦးရအောင်မယ်တဲ့ဗဒမို့ခန္ဓာကိုယ်လည်းအနည်းတူပဲမလွဲ့ဦးရသည်သာဦးနေတဲ့ပုံကိုယ်ကြီးတွေအတွက်တော်တယ်လို့ ခန္ဓာကိုယ်လည်းအနိဒုပဲမလွဲအိုရမည်မဝေသေးတဲ့ပုဂ္ဂိုလ်တွေပေါ့။မဝေသေးတော့ခုတော့ပြူရွယ်ရွယ်လေးကြည့်အာမအိုရမှာအနေကြံဒီအိုကိုမျက်စိအောင်တွေ့ရတယ်ဖိုးကြီးဖွားကြီးလို့တို့ဒီလိုလည်းဖြစ်ရမှာပဲ။อืมဘုန်းကြီးတို့လည်းစဉ်းစားကြည့်ဒီလိုအမှန်တော့အိုကြီးကိုလို့နေသာမထိုင်သာသရာဒုက္ခတွေနဲ့တွေ့နေတဲ့ပုဂ္ဂိုလ်ကြီးမြင်ရတွေ့ရอืมတို့လည်းတနည်းကြတယ် ဟိုအခုခွန်ကြီးတို့တွေလည်းဆိုနေအိုးတော့အိုးနေပါလေဒါပေမဲ့လည်းဒါဒုက္ခနဲ့တွေ့တွေ့နေပြီးတော့အဲအထာရခက်နေတော့မှဒါတွေကတော့မတွေ့သေးဘူးတော်သေးရတယ်ဆိုတာဒါပေမဲ့လို့အဲဒီလိုပုံကိုယ်တွေမြင်ရတဲ့အခါသံဝဇ္ဇဖြစ်ရတယ်ဒီနေ့ကျရင်ဒီလိုလည်းပဲဖြစ်နိုင်တာပဲတော့ကြောက်ဆက်ကောင်းတယ်လို့အဲဒီလိုလုံးသွင်းရတယ်ဒါကြောင့်အထောသရိယာပိသရာဟုပေတိအထောထုမာရဘာသရိယာပိခန္ဓာကိုယ်သည်လိ ဇရံဩမင်းဆွေမြေခြင်းတို့ဥပိ္ပိရောက်တာ၏ခန္ဓာကိုယ်လည်းဤသူပဲမလွယ်အိုရသည်အိုရသည်အိုရသည်တခုတော့ဆိုရင်တော်ပါပြီအိုရမည်တွေကငယ်ရွယ်ပုဂ္ဂိုလ်တွေမင်္ဂလာမရှိဘူးအောင်းမိပြီးတော့လည်းပဲအဲမလိုလည်းမအောင်မိကြနဲ့တော့မင်္ဂလာရှိပါတယ်အိုရမှာတော့မလွယ်ဘူးဆိုတော့ဘယ်သူမှအိုခြင်းပဲအိုမှာပဲပါတော့ဘယ်တော့မှမတတ်နိုင်ဘူးဒါတော့အဲဇရလည်း ခန္ဓာကိုယ်လည်းမိလူပဲ န္ဓာကိုယ်လုံးနေရတာကိုအထက်ကိုလုံးရပရိသေတိကလေးကဟိုရတဲ့ယုတ်တရားတွေအမိပြုပြီးတော့ပုဂ္ဂိုလ်သားတော်တပြည့်ပြည့်ပြည့်လာသလားယူကြီးအဲဒီကလာယူကြီးကနေပြီးစာစာလုံးနဲ့ပေါ့ဆရာဝန်တွေလုံးနဲ့တော့သူတို့ရှိပါတယ်သူတို့သာဦးတို့ပါခေါ်တာတွေရှိပါတယ်အဲဒီကလာယူကြီးကနေပြီးတပြည့်ပြည့်ချင်းပြင်ပြီးတော့အရေလေးကနေပြီးတော့ အမြုပ်ကလေးဖြစ်အဲဒီကနေပြီးသားလေးအခဲကလေးဖြစ်သူကလေးအဲဒီကနေပြီးတော့မှအမာကလေးဖြစ်ပြီးတဖြည်းဖြည်းအဲကိုယ်တဏ္ဍာဖြည်းဖြစ်လာကောင်းပိုင်းကကြည့်ပြီးတော့အဲကိုယ်ပိုင်းကခပ်သေးသေးလေးကနေပြီးတဖြည်းဖြည်းလက်တွေကြည့်ပြေးထွက်လာအဲဒီမှာလူကိုယုတ်ကလေးပေါ်လာတော့ကြာမင်းမယုတ်ကလေးနောက်တဖြည်းဖြည်းကြည့်ပြီးတော့ကိုလာဆယ်လာကြတဲ့ခါတော့မွေးဖွားလာကလေးကလေးဖြစ် ဒီကနေပြီးမိဘတွေကစောင့်ကြောက်လို့ရစပြီးတိုက်ကျွေးပြီးတော့စောင့်ကြောက်လာတဖြည်းဖြည်းကြီးတာလူလေးဖြစ်အဲဆယ်နှစ်ဆယ်တနှစ်ဆယ်နှစ်နှစ်ဆိုတော့ကလေးလေးကြီးတွေအဲဆယ်သုံးနှစ်ဆယ်လေးနှစ်တည်းအောင်လည်းခန်းငယ်ပဲရှိပါသေးတယ်15နှစ်16နှစ်ဒီကြတော့တော်တော်ပြူပဲဖြစ်ဘာရပြာဖြစ်ဘေးကပုဂ္ဂိုလ်တွေမြင်တယ်လည်းပဲကြည့်လို့ကောင်းတယ်ကျင်းတယ်လဲလှရတာဘယ်လိုထင်ရလဲကိုယ့်ဟာကိုယ်လည်းပဲ အဲဒီနေပါလာတာပဲတောင်းတော့နေနေဟိုကောင်းစားကောင်းလို့နေဝုတ်ပြီးတော့မှန်နဲ့ကြည့်လိုက်လို့ရှင်ပြန်တော်တော်ပဲနှိမ့်သက်တာကြာကြည့်ပါလိမ့်မယ်ကိုယ့်အကိုလည်းပဲဒီလိုကြည့်နေကြတာပါပဲသူကအဲဒါနည်းနည်းသေးကျော်30လောက်ရှိအောင်တော့တည်ပြီးတော့မပြတ်တာပါဘူးဒီလိုတောင်းလို့နေနေရှိနေနေတာပါပဲကျန်တဲ့မှာပုဂ္ဂိုလ်တွေဆိုရင်ပြတ်တယ်အဲဒီကနေပြီး30ကနေကျော်လာရင်တတိတိချို့ပြတ်တယ်ချို့ကြမှာဒီကောင်းတဲ့ပုဂ္ဂိုလ်တွေတိုင်မဲ့လျော်ဘူး

အိုတယ်မရှိဘူးတဲ့သူတော်ကောင်းတို့တရားဆိုသူတော်ကောင်းတွေသိမှမသိရင်လည်းပဲကိုတရားမဟုတ်သေးဘူးပေါ့သူတော်ကောင်းတွေသိထားမှသူတော်ကောင်းတွေသိတယ်တရားဘာတရားတော့ဆိုနိဗ္ဗာန်တရားပဲအခုဒီမှာလာတရားထုတ်နေကြတယ်အဲဒီမအိုတဲ့တရားလို့ရှင်လို့မအိုတဲ့တရားတွေ့အောင်အားထုတ် မဝတာတယ်မဟုတ်ပါဘူးနာလည်းမနာဘူးသေးလည်းမသေးဘူးမဝမနာမသေးပဲတရားပါပဲဒီကဥသာလေးကိုအဲသင်ကြကြကြည့်လို့ဥသာလေးနဲ့ပေါ်ပြတာမဝရင်မနာဘူးမသေးဘူးဝဉ္ဇနာရင်သိချင်းကင်းတဲ့တရားတဲ့နိဗ္ဗာန်တရားဘဝတိုင်းဘဝတိုင်းရှိရဘဝမှာဒီနေ့ကျဥရာပဲဥပြီးနာရနာပြီးသိရတာပဲဒီလိုနဲ့အရှင်ကုန်းကုန်ပြီးသွားတာဘဝတွေများလာပြီမှတ်မိလို့ အဲတော့မဘုမနာမသေးတဲ့တရားရှာဖို့ရအရေးကြီးဘုရားလောင်းတော်ဟာဘုရားနာရပေရတဲ့တရားတွေအပြည့်မြင်ပြီးတော့ဝိညာဉ်နာချင်းသိချင်းကင်းတဲ့တရားကိုကိုယ်တိုင်ရှာပြီးဘုရားပြတော်မူတဲ့ခါကာလဝိညာဉ်နာချင်းသိချင်းကင်းတဲ့နိဗ္ဗာန်တရားဟောခဲ့တယ်အဲဒီတရားကိုကျင့်ကြံတဲ့ပုဂ္ဂိုလ်တွေကဒီတရားတွေ့ပြီးသွားတာပဲတွေ့ပြီးသားလို့ရှိရင်

လူပြောရခက်တာပဲအာဘုန်းကြီးကဒူဒူနဲ့လည်းပြီးအောင်လူဘာသာပြန်ပြောဖို့ခက်ဘယ်နဲ့ပြောရလဲဆိုတော့ဒီတိုင်းနှုတ်နဲ့ပြောဖို့တော့ခက်ပါတယ်လို့ဒါဆိုသဘောပေါက်အောင်ပြောဖို့မလွယ်ဘူးတရားအထုတ်ကြည့်မှပြီးတယ်လို့တရားအထုတ်ကြည့်ပါလို့လည်းပြောတယ်ဒါကဒူဒူနဲ့ပြီးတယ်တော့ဝင်ပြောလို့လည်းသူကယုံကြည်မှယုံမှသူကပြောလို့မဖြစ်ဘူး ကိုယ်ဘာသာစကားနဲ့ဆိုရင်တော့ပြောလို့တော်တော်တော်ပါသေးတယ်သူကအခုကဘာသာတွေပြန်ပြောတာအောင်သိပြီအဲတရားအထုတ်ကြည့်ပါလို့တရားထုတ်ကြည့်ရင်တော့ဒီဥစ္စာတွေ့ရမယ်အခုဒီမှာတရားထုတ်ကြတာဒါအတွက်ပဲမဟုတ်မနာမသိတဲ့တရားနိဗ္ဗာန်တရားတွေ့အောင်လို့အထုတ်ကြတာအမှန်တန်ဝန်တာစရာကောင်းတယ်ဒီလိုတရားဘုရားအလောင်းတော်ဟာဒီသင်္ကလာမြတ်စွာဘုရားထာနိဒာကြရိခံပြီးကြတဲ့က ကိုရင်းလာခြင်းသိခြင်းကနဲ့နိဗ္ဗာန်တရားတွေ့အောင်လို့ကြားနေတာပဲကြားနေတာလေးပင်ဖြည့်နဲ့ကဘာလည်းသိကြလို့အခုမှအခုနှစ်ပေါင်း2500ကျော်အဲဒီခါကာလကမှ950ကျော်တော့အဲဒီခါကာလကမှဒီနိဗ္ဗာန်တရားတွေ့ရတာမို့မနာမသိတဲ့တရားတွေ့ရဘုရားပရိသတ်တွေလည်းဒီတိုင်းပဲဒီမာရီပုတ္တရာရှင်မောဂလာသာကြီးတဲ့ပုဂ္ဂိုလ်လည်းမို့မနာမသိတဲ့တရားရှားရတာ ညသောဗျာတရားကြားနာပြီးမှတွေ့ရတာရှင်သာရိပုတ္တရာတရားဆရာတော်များတွေ့ယူရသိတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်တို့မိတ်ဆွေမြောက်သူငယ်ငယ်တွေကပုံနာတတိသားတွေပေါ့လေမြမနာတတိသားတွေငယ်ငယ်တွေကမိတ်ဆွေရင်းချပြပြီးတော့အများအားသူအတူတူကနေကြပွဲကြည့်နေတဲ့အတူတူကကြည့် ဒီနေ့တော့ခါကာလကြတော့ပွဲကျင်တယ်သူတို့စိတ်ကူးပေါက်အဲဒီပွဲကြည့်နေတဲ့ပုံကိုယ်တွေအကုန်လုံးကအနှစ်ပေါင်း100လောက်ရှိတဲ့ခါကျဒီလူတွေကြည့်မှမဟုတ်တော့ဘူးအကုန်လုံးမြည်ကြည့်တဲ့ရောက်အယိုးဖြစ်ကုန်မှာပဲဟိုကနာရသိရမယ့်ပုံကိုယ်တွေပဲသူမအိုးဝေမနာခင်မသိခင်မအိုးမနာမသိတဲ့တရားချာနိုင်ရင်ကောင်းတယ်လို့စိတ်ကူးပေါက်ပြီးတော့သူတို့ပရပိုက်ရဟန်းပြုကြ ဒါပြုပြီးတော့လိုက်ဆရာတရားကမတွေ့နိုင်ဘူးဟိုသွားပြီးကြားလည်းမတွေ့ဒီကြောက်ကြားလည်းမတွေ့တရားမတွေ့နိုင်ဘူးနောက်ဆုံးအာသတိမထေရဲ့တရားကိုကြားနာရမှဆရာတွေ့တာဒါကြောင့်မို့ခုနကပထမပိုင်းကဒါလည်းဖိုင်ပါပဲပပုရိသရကြေညတွေ့ကဆောက်ချောင်းနေသတိအကျဉ်းသတိနဲ့တွေ့ရတော့ ကာရတဘုတ်တရားနာယုံနဲ့သူတခါလဲသောတာပန်ဖြစ်သွားတာပဲတရားတခါတည်းတွေ့သွားတာအာဟုရတခါတည်းရပါအဲဒါတော့တရားအိုရနာရဣဒတဲ့ခန္ဓာကိုယ်ကြီးရှိနေတော့ဒီနေ့ကျရင်အိုလိမ့်မယ်တချို့လဲအိုနေပြီအဲမအိုသေးတဲ့ပုဂ္ဂိုလ်လည်းဒီနေ့ကျတော့အိုလိမ့်မယ်အဲဒီအိုခြင်းနာခြင်းပြခြင်းကင်းတဲ့တရားကြားရမယ်ဆိုပြီးတော့အခုဒီမှာယောဂီတွေကတရားထုတ်ကြဝန်သာကြမနာကောင်းပါလေ ကျုံငယ်ငယ်ရွယ်ရွယ်ဒီပါပဲလာအထုကြအတက်ကြတော်ကောင်းမှာအဲ့ဒါကိုဒီကပင်စာရမောသရမဥပေတိပင်စာရမောနာသရဥပေတိပင်စာရမောသူတော်ကောင်းတော်သိထားတဲ့နိဗ္ဗာန်တရားသည်ကသရပူခြင်းတို့နာဥပေတိမရောက်တော့ဘူး။တိုင်းပြရမယ်။သူတော်ကောင်းများသူတော်ကောင်းများ

နပင်စဒူရေပထဝီစဒူရေပါရံသမုဒ္ဒသာတရာဟုဒူရေတရောဟဝေဒူရတရာဝရံတိပတင်စာရမောအပတင်စာရာလာသာသပြင်တုဒ္ဒသောမမင်းညာနပင်စာကောင်းဝေရသီလိဒူရေမြေကြီးမှဝေလာသာ၏ပထဝီစမြေကြီးသည် ကောင်းငယ်မှဝေလွတ်သွားပြီဝေကြီးလေးပါဆိုတော့ရေကြီးနဲ့ကောင်းငယ်ရေကြီးကလည်းကောင်းငယ်မှဝေကောင်းငယ်မှလည်းရေကြီးနဲ့ဝေတယ်ကောင်းငယ်ဆိုတော့ရှင်းလင်းနေကြကောင်းငယ်ဆိုတာရေကြီးကနေပြီးတော့ဆိုပါတော့တလက်မလောက်တဲ့ရင်လည်းကောင်းငင်ခွန်နိုင်တာပါပဲသူကမြေကြီးမှမဟုတ်တော့ပဲဟာဒါတော့ဒီတလက်မလောက်ကတော့မဝေဘူးနေနေဒါပဲမဲ့လို့အဲဒီလို မြေကြီးနဲ့နှီးတဲ့ကောင်းငင်ကိုကြီးပဲပြီးပြောတာမဟုတ်ဘူးဒါကလူတရားလောက်ကောင်းငင်လည်းမဟုတ်သေးဘူးလက်ခုပ်တော်ကောင်းလောက်ကောင်းငင်လည်းမဟုတ်ဝါတဲ့လောက်ကောင်းငင်လည်းပြောတာမဟုတ်သေးဘူးအဲဆိုလိုတာကတော့မျက်စိတစ်စုံကောင်းငင်ကိုဆိုလိုပါတယ်အဲကောင်းငင်ကြီးနေနေတဲ့အခါကာလမှာမျက်စိတစ်စုံကြီးလိုက်တဲ့အခါမှာမဲမှောင်ပြီးတော့နေတဲ့အရာတွေရှိတယ်အခုတိန်နေအုပ်နေတဲ့ခါတော့တိန်ကနီးပါတယ်သိမွေးဘူးဒါကတော့ဒါကနီးနီးပါပြီဒီနဲ့တည်းမွေးပါဘူးလို့ အဲတိန်နေမရှိတဲ့အခါကောင်းကင်ကြီးနေနေတဲ့အခါကောင်းကင်နဲ့ကြီးလိုက်တော့ကောင်းကင်ကြီးတစ်ခါလဲမှိုင်းပြီးတော့အဲမိုးဖို့ဆက်ဝိုင်းကြီးပေါ်တယ်အဲကောင်းကင်ကအုပ်ပြီးတော့နေတယ်လို့ထင်ရတယ်ဒီတုန်းကကောင်းကင်အကြောင်းကောင်းကောင်းမသိခင်ကတော့တချို့ဘာသာတရားတွေမှာအဲ့ဒါမိုးကောင်းကင်ကြီးဘုရားသခင်ကဖန်ဆင်းထားတဲ့မိုးကုတ်ဆက်ဝိုင်းကြီးဆိုပြီးတော့အဲမြေကြီးနဲ့ကောင်းကင်ကျေးဇူးတော်ဖန်ဆင်းတယ်ဆိုပြီးတော့သူ

ကောင်းငင်တထွေကဘာနေဒူရေဝေလာသည်ကောင်းငင်တထွေကဘာနေ ကဘာမြေကြီးနဲ့ကောင်းငင်တဲ့ပြန်သာဝေးသည်ဒုရစ္စာပါဠိဒီမှာအခရာကလည်းကနနှလုံးလောက်ကလုံးနေသူပါဠိကလည်းဒူတွေပါပဲနဗင်းစဒူတွေနဗင်းစကောင်းငင်ပြီဒူတွေမြေကြီးမှာဝေးသည်ဒီနေ့လုံးနဲ့ထည့်ကြမလို့ဒါနဲ့သူပါဠိချင်းဒီကထည့်တာဒူတွေဝေးလာဒူတွေကပါဠိစကားဝေးလာတယ်ဆိုတာဗမာစကားပေါ့ဒါပါပဲ ပါရံသမုဒ္ဒတာတရာဟုဒုရေသမုဒ္ဒတာသမုဒ္ဒရာယိပါရံဟောမဘေကမိအတိစီတံထောသမုဒ္ဒရာယိဟောဘေကံကိုဒုရေဝေသည်ဟူ၍အာဟုဆိုကြကုန်၏သမုဒ္ဒရာယိဟောဘေကံဝေတယ်ပင်လေဟောဘေကံပေါ့ပင်လေဟောဘေကံကလည်းဒီလိုရှိတယ်ပင်လေရေတဲ့ကြားတွေကတော့ဝေဘူးတချို့ကျွန်းလေးတွေနဲ့နီးနီးကြည့်ရတာပေါ့ကျွန်းလေးတွေနဲ့နီးနီးပင်လေရေတဲ့ကြားကတော့ သိမွေးဘူးတချို့ဘာမှသိမူတာပါဘူးနင်းနီးပါပဲလေရင်းနဲ့သွားလိုက်လည်းရောက်သွားတာတချို့လက်ပြကူတောင်ရောက်တော့ကျရှိပါတယ်တချို့နင်းနီးအဲဒီလိုအားလေးတွေရှိပါတယ်ကျွန်းလေးတွေနဲ့အဲဒါကိုဆိုလိုတာမဟုတ်ဘူးအားတော့ကောဒီကပင်လည်းပဲမျောကြည့်လိုက်လို့ရှိရင်ကမ်းမမြင်ရဘူးပင်လည်းကမ်းရောက်ဘူးတဲ့ပုဂ္ဂိုလ်တွေသိတာပေါ့လေပင်လည်းသင်္ဘောနဲ့ပါလဲသွားဘူးရင်တော့ဒါသိတယ်လေညာနဲ့သွားဘူးလည်းသိတာပဲဟုတ်တယ်ကမ်းကိုမမြင်ရဘူးဒါပေမဲ့လို့ အဲ့ဒီမှာသင်္ဘောဟာအစ်တိုင်းခုတ်သွားလို့ရှိရင်ဒီနေ့ကျတော့နောက်ဆုံးကမ်းကြီးတော့ရောက်သွားပဲကျွန်းကြီးတစ်ခုခုရောက်တယ်ဒီကနေပြီးအနောက်သွားလို့ရှိရင်အဲဘင်္ဂလားပင်လယ်အော်ဖြတ်ပြီးတော့အိန္ဒိယကျွန်းဆွယ်ကြီးရောက်သွားရင်ဒါဟိုဘက်ကရောက်သွားတယ်လို့ဆိုရမှာပေါ့ဒီဟိုကျွန်းကြီးရောက်သွားတယ်ဟိုဘက်ကရောက်သွားတယ်လို့ဆိုရမှာပေါ့အစီအစဉ်ကနေပြီးသွားလို့ရှိရင်လည်း ဒီကစီးဘက်ကနေပြီးစီးဘက်သမုဒ္ဒရာနေပြီးတော့အမေရိကန်ပြည်ပဲရောက်သွားလို့ရှိရင်လည်းအဲဒီမှာဟိုဘက်ကရောက်တယ်လို့ပြောမှာပေါ့အဲဟိုရင်းကနေပြီးအနောက်နိုင်ငံဥရောပကနေပြီးတော့သွားလို့ရှိရင်လည်းအဲသူတို့ကတော့နောက်သွားတယ်လို့ဆိုတာပဲအဲဒီမှာလည်းနောက်သွားလိုက်လို့ရှိရင်ပြင်အမေရိကန်ပြည်ရောက်သွားတာလည်းဟိုဘက်ကရောက်တာလည်းမှဝေးပါတယ်သူကမိုင်ပေါင်း3000 3000ကျော်လောက်ဝေးပုံရပါတယ်ဝေးပါတယ်အများကြီးဝေးတာဒါကတော့နှံဝေးတဲ့နေရာအဲဒါကြောင့်သမုဒ္ဒရာဟောကံဟာဝေးကွာလာပြီဒါလည်းသင်ကြပါရဲ့ဒါကတော့ခုနေကဘာမြေပုံကြီးလေ့လာထားတဲ့ပုဂ္ဂိုလ်အထူးပြောစရာမလိုဆိုရမယ်သမုဒ္ဒရာဟောကံဟာဝေးကွာလာပြီ ပတင်းစာရာဂါရာဇာသုဒ္ဓပမမင်းညာပတင်းစာရမောသူတော်ကောင်းတို့ဤတရားကို၎င်းအာသတင်စာရမောသူယုံမတို့ဤတရားကို၎င်းတော်ထိုမြေကြီးနဲ့ကောင်းကင်သမုဒ္ဒရာဤဟိုပဲကံဝေသည်တဲ့ဒုရသံသာလွန်ရေဝေသည်ဟူ၍အဝေစင်စေဝရံဒီညာရှိတို့ကပြောဆိုကြကုန်၏

အဲဒီကလူတွေဘာမှမလုပ်ဘူးလုပ်လို့လည်းဖြစ်ပုံမရအောင်တောင်းပေါ်နေတယ်ကြောက်ကြောက်နေပါလေပဲကြီးအဲသူတို့ကတော့ကိုယ်တိုက်စနေတာအဲဒီကတောင်ကြားလမ်းကလည်းလမ်းလေးတလားကြည့်တော့ဒီလမ်းလာတာတွေသူတို့နိုင်လို့ရှိရင်ဖြင့်အကုန်လုံးသူတို့လူရည်အသားဖြတ်ပြီးတော့စားနေတာပဲသို့ကြည့်တူလုံးများတခါတည်းသူကမသွားသိမ့်သွားတာပဲအဲဒီမှာအဲအဲဒီမှာဟုတ်အင်္ဂလိပ်တွေအုပ်ချုပ်သွားတာလည်းနှစ်ပေါင်းတရာကျော်အဲဒီမှာအုပ်ချုပ်သွားအဲဒါသူတို့ကို မိမယဉ်ကျေးအောင်လို့လုံးမသွားနိုင်ဘူးတဲ့ဈေးစကားအတော်ကုန်တယ်လို့ဆိုတာအခုတည်းရှိလို့သူရှိလာအဲဒါကြောင့်ဟိုနောက်နိုင်ငံလူတွေကသူတို့ပြောတယ်ဘယ်နဲ့ပြောတော့ဆိုဒီအဒီနာတဝိုက်ကလူတွေကတော့လူပြည်လောကကလူတွေနဲ့မတူဘူးတဲ့ဒီလူတွေတစ်မျိုးဖြစ်တယ်ဟုတ်လားသူယုံပါတယ်ဆိုတာဒီလိုဟာတွေပြောတာအဲသူတို့မတော်တာတွေသူတို့လို့တာပြီးတော့သူတို့မိခင်တွေကသူတောင်းနေတာလေအဲသူတို့က သာကောင်းယရနာရပါစေသာကောင်းယရနာပဲလို့အားလုံးဆိုရင်တိုက်နိုင်ထိုက်နိုင်ပတ်နိုင်ကြနိုင်လူနိုင်ရဲနိုင်နဲ့အဲလူစုံကောင်းတော့လေအဲဒီလိုဟာရပါစေသူတို့ကသူတော်ပါလေဒါမှသူတို့စားတော့မဟုတ်တော့ဘူးသူတို့သိပြင်းကြီးနဲ့သူတို့လေယာကဲကျွန်းနဲ့လုံးပြလဲမရှိဘူးလို့ဖြစ်ပုံမရဘူးဒါနဲ့စားမယ်အဲဒီအဲဒီသဘောမျိုးပါပဲအဲ့ဒါတော့မဆိုးစေကမူအခုဟိုရသည်ရဟိုနိုင်ငံဒီနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေဒီသံလေခါတရားနဲ့ကြောင်းမြကျင့်နေတဲ့ပုဂ္ဂိုလ်တွေဟာ

အာယမစရိယမူတာ၅ခုပေါ့နောက်ဟောတယ်သို့သောနောက်ဟာတွေကဘယ်တော့မှမရှိပါဘူးနည်းနည်းဒူဒူဒူပြီးသွားမှလည်းရှိပါတယ်အဲ့ဒါသူတော်ကောင်းတရားနဲ့တွေ့ဥမာတရားဒီတန်လေခသုံးတွေကတော့တော့အဆင်ပြေပါတယ်သူတော်ကောင်းတရားပါတော့ဆိုလို့ရှိရင်အဲဒီဝိညာသတိတုံးမှာကြည်ကြောင်းတဲ့တရားပယ်တဲ့တရားဟာသူတော်ကောင်းတရားပဲဒီလိုပြောလို့ရသူယုံမှာတရားပါတော့အဲဝိညာတို့ ပါဠိပါဒတို့အစရှိတဲ့44ပါးသောတရားတွေဟာသူယုံမှတရားတွေပဲသိကျင်တယ်နေရာကျအဲသူတော်ကောင်းတရားနဲ့သူယုံမှတရားတရားနှမျိုးရှိတယ်ကွဲနေတဲ့မူနှမျိုးကွဲနေအဲ့ဒီမူနှမျိုးကတစ်မျိုးနဲ့တစ်မျိုးနဲ့ဝေးနေတယ်သက်သက်လို့မရဘူးခုနကကောင်းဝင်တဲ့ပြည်ကြီးဝေးနေတာလို့ပဲအတိတ်ကဝေးနေတယ်သမုဒ္ဒရာဟိုဘက်ကပင်လဲဟိုဘက်ကဝေးတယ်လို့ပဲအတိတ်ကပိုးပြီးဝေးနေတာတဲ့ ဝေကြီး၄ပါးထဲမှာဒါကတဏ္ဍာမအဝေးဆုံးပေါ်တယ်ပထမတော့တဏ္ဍာမအဝေးဆုံးသူတော်သူညစ်တရားနှင်းတဲ့သူတော်ကောင်းတရားအဲသူညစ်သူယုံမာတရားအဲ့ဒီတရားနှစ်မျိုးနှစ်သွားနှစ်ကနာအနှစ်သာရပြောတာမဟုတ်ဘူးသူတော်သူညစ်တရားနှင်းစင်စစ်ဝေလာပြီဆိုရမယ်သူတော်သူညစ်တရားနှင်းစင်စစ်ဝေလာပြီ ဟုသောသူညင်တရားနှင့်ဉာဏ်စေဝေလာသည်အဲဒီသာသာလေးဖို့ ဒါလေးကိုဟောပြီးတဲ့အခါကာလကျသုဒ္ဓသမမင်းကနန္ဒပုံနာကိုမေးတယ်မင်းဆရာပုံနာဒီကာလာလေးဟောတဲ့အခါကျရင်ဒီပြင်းမင်းကြီးကဘယ်လိုများပူဇော်ကြသလဲပြီးတော့ရှင်မင်းကြီးအာရတပုတ်တရားတွေကပူဇော်ပါတယ်အာဒီကာလာတွေကတရားရမဟုတ်ဘူးတဲ့ပဒါရဟပဒါရတရားရံဂါထာတွေတရားမဟုတ်တထောင်တန်နဲ့တဲ့ဒါရရဂါထာကို တစ်ထောင်စီတစ်ထောင်စီပြရမယ်ဆို၄တောင်တခါတည်းသူရတာတရားတော်ခေါ်ရ၄တောင်ရအဲနေရာကြဘုန်းကြီးတို့ဟောတာကတည်းကရပါတယ်ဘုန်းကြီးတို့တရားတော်ဟောလိုက်ရင်ဘယ်၄တောင်ကလည်းအများကြီးရဒါပြီးတော့အဖို့တာမှာလည်းတရားတွေကျင့်သုံးအားထုတ်သွားတာတွေရောဘာတွေရောသာသနာကြံ့ကျက်သွားတာတွေတွေ့လိုက်လို့ရှိရင်၄တောင်လည်းမကောက်၄တောင်လည်းမကောက်၄သိန်းလည်းမကောက်အများကြီးကိုအကျိုးများတာပါတယ်အမှန်အကျိုးများပါတယ် မြတ်စွာဘုရားတရားတွေဆိုတာအမှန်တန်မှုရှိပါတယ်အဲ့ဒါတွေတရားနာပြီးတော့အဲဘုရားသမ္မာမင်းဟာမိတ်ဆွေတွေအဲမိဘတွေဆွေမျိုးတွေဝီးကြီးမကြီးတွေအဲ့ဒါတွေအကုန်လုံးအဲတိုက်ကြီးကိုဆွဲအားပြီးတော့သူကဘောရီသာရကြီးသွားတာကိုသွားမယ်လို့တော့ညာဝိုင်းတာကြတယ်သွားပါနဲ့သူတို့ကျွတ်တို့ဝိုင်းပြီးတော့ဖမ်းပေးပါမယ် ဆိုကြတာဟာဒီလိုလို့ပဲပြင်မလဲသူကငါအမှန်တရားယုံကြည်လို့လွတ်လိုက်တာတဲ့သူလည်းထဲကနေပြီးတော့သူကျေးဇူးတွေနှံကြည့်တယ်ကဲကသူမလွတ်လို့ရှိရင်ငါဒီဒီပုံနာတရားကိုနာမယ်ဆိုတဲ့သစ္စာကတိပြတ်သွားမယ်တဲ့အခုသူထုတ်လိုက်ပြီတော့ငါဒီသစ္စာကတိဒီသွားပြည့်စုံသွားပြီပြီးတော့ငါပြန်လာခဲ့မယ်ပြောတဲ့သစ္စာစကားကလည်းကြည်သာဒါစောင့်ကြည့်အောင်မှာတဲ့ဒါမုသဝါဒဟုတ်လားအမှန်စင်စစ်ကတော့ပြောတော့က ရိုးသားကပြောပြီးနောက်အကြောင်းမညိုလို့ချွေရင်းလည်းမူတာဝါဒတော့မဖြစ်ပါဘူးဒါပေမဲ့သစ္စာတော့ပြည့်တယ်ဘုရားလောင်းနေတော့သစ္စာပြည့်မခံဘူးစောင်းကြုံနေရင်တော့ကိုကောင်းတာပေါ့အဲဒါကြောင့်သွားမယ်ဆိုပြီးတော့အတင်းသွားတာပဲအတင်းသွားတော့အခုကုရင်းစာတရားနဲ့ကြည့်ပေါ့လေဘယ်လောက်ဝန်းနေပလဲကြမယ်ဆိုတာတဏ္ဍတော်လုံးတစ်ခါတည်းငိုရရကြတယ်သူညံသွားတာလည်း မိဖုရားတွေသူတော်မျိုးတော်တွေသားတော်သမီးတော်တွေဟိုရရသူအချင်းမိဖုရားတွေကပုံရေးကြည့်မှာပေါ့ကိုမင်းမရှိတော့ဘူးဆိုရင်မိဖုရားရာထူးလည်းပြုတ်တော်တာပဲသူတို့အရေးကြီးဆုံးနေမှာပါပဲအနာငွေကြရကြအဲဒီကနေသွားတော့ဟောရိတာရရောက်တာဟောရိတာရလည်းအနာအာဩသူကကျမ်းလာလိမ့်မယ်လို့တဲမထင်ဘူး ပြန်လာတာတွေ့တော့ကျိုးကြောင်းနေမေးကြည့်ပြီးတော့ဒီကအဲပြီးပြီတဲ့အဲနာတရားလည်းနာခဲ့ပြီမင်းသဘောကျသလိုချင်တာလို့တော့ငါဒီရောက်လို့ရှိရင်ပြင်မင်းသတ်လိုက်မယ်ဆိုရင်ငါသိတယ်တဲ့ဒါမကြောက်ပါဘူးငါသစ္စာကလေးတိုင်းငါပြန်လာတယ်ဆိုပြီးပြောတော့ဘောရိတာက သူတော့ရဲရင်စီတာခြားကြောင်းကြောင်းဟိုကတရားနာတာဒီတရားသိကောင်းမှုရတယ်သူကစဉ်းစားဟိုသူကဘောရိသာရကကျမ်းသာကြနေတာသူကကောင်းတဲ့နေရာလဲကောင်းနေတာနောက်ဆုံးအင်္ဂုလိမာလာဖြစ်ပြီးကြိုတောင်းဝင်လာတယ်ဆိုးတဲ့ခါလဲဆိုးတာကောင်းတဲ့ခါလေးလဲသူကရှိတယ်သူကအဲဒီကောင်းတဲ့ခါလေးတွေရှိလို့နောက်ဆုံးကြိုတောင်းဝင်ရတာအကျိုးပုဂ္ဂိုလ်တွေကကောင်းတာကိုဘာမှမရှိတော့အဲ့ဒါမကျွတ်နိုင်ဘူးအဲ့ဒါနဲ့သူကစဉ်းစားတယ်ဒီတရားတော်တော်ကောင်းလိမ့်မယ်ဒီတရားငါနာရင်ကောင်းပါလို့တရားနာခြင်းနဲ့သိပေါ့ အဲတော့သုဒ္ဓသမမင်းအဲဒီနာခဲ့တဲ့ဂါထာဒါရဂါထာတွေသူ့လည်းဟောပါဦးတရားနာကျင်တယ်ပြောတော့သာသမမင်းဟာမင်းလို့ပုဂ္ဂိုလ်နဲ့တရားနဲ့ဓမ္မဥပ္ပါမင်းနာဒီဝင်ကျမ်းသာတဲ့ပုဂ္ဂိုလ်တရားမရှိသစ္စာမရှိဒီလိုပုဂ္ဂိုလ်တရားနာနေတော့ငကားတပါပဲဆိုပြီးတော့ပြောတော့ပြောတော့သူကလည်းပဲသိနာခြင်းနေတယ်ဟုတ်ဘူးတဲ့ဒီတရားနာလို့ရှိရင်တရားရဲ့သိကျော်မှုဆိုတာလည်းဖြစ်ချင်းဖြစ်မယ်ဆိုတော့မှ သတ်တော်များနင်သူတို့သိမှကားဟောမှာပဲဆိုပြီးတော့ဒီကာရာတွေပြန်ဟောတာပေါ့ပြန်ဟောလိုက်တဲ့ခါကလာကျတော့သူကတရားနဲ့သိတော့မဝေဘူးသူကကျမ်းသာကြားနေတာတရားနဲ့တခါတည်းတရားနာရင်နာရင်သက္ကရာရေးထားတာပီတိ၅မျိုးဖြင့်ဒီကိုယ်လုံးပြန်ပြီးတော့သိပြီးတော့တရားရတယ်ပေါ်နေသူကအခုဘုန်းကြီးတရားဟောနေနေပြီတရားနာရင်ကိုယ်ထဲမှာသတိမူးခြင်းနဲ့ထားပြီးချိုးဖြင်းဖြင်းနဲ့ ပီတိတွေဖြစ်ကြမှာပါပဲဖြစ်တဲ့လူတွေတော်တော်များများရှိပါလိမ့်မယ်ခဏတရားကာတာတွေအမှန်တော့ပီတိဖြစ်ကြအောင်ဘုန်းကြီးတောင်မှညာစောစောကစဉ်းစားရင်လည်းပဲဒီတရားနဲ့စပ်ပြီးတော့ပီတိတွေတော်တော်ဖြစ်ပါတယ်ခေါ်ရင်ပြောရင်လည်းဖြစ်တယ်ပီတိတွေအဲဒီပီတိတွေဖြစ်ပြီးတော့သူကတရားဆုံးတဲ့ခါကျတော့ပြောတယ်ရှင်သုဒ္ဓကောင်းပါမယ်ယောဂကတော့တရားသူတော်တရားတော်ငွေရွှေရွှေတော့ဘာမှမရှိဘူး အဲ့ဒါသူကတရားရံဆိုတာဟိုမှာလည်းတစ်ထောင်ပြီးပြခဲ့တယ်တစ်ထောင်သာပြင်းတယ်ဝေချွေရတာပြေးကြတော့မရှိဘူးတရားပူဇော်ကြတာမရှိဘူးအဲ့တော့ကျွန်ုပ်တတ်နိုင်တဲ့နီးနဲ့ပူဇော်ခြင်းပါတယ်တရားဂါထာတပုတ်တပုတ်အတွက်ဟာသူ့တစ်ခုတစ်ခုပြေးခြင်းပါတယ်ဟာမင်းများသူ့ပြေးတယ်ဆိုတာဘာဖြစ်ဖြစ်လိုရှိတာတောင်းတောင်းတော့ဆိုပြေးရတယ် ။ဘာဖြစ်ဖြစ်အာမပေးနိုင်ဘူးလို့မရှိရဘူးသူပေးမယ်ဆိုပြီးမှတော့တောင်းလို့ရှိရင်ပေးရတော့တာပဲသူကမင်းကဒီကမင်းတွေကဒီလိုကြည့်တယ်။အဲဒီနေ့မပြင်ရဘူးဆိုတာတောင်းရင်ပေးရတာပဲအကုန်လုံး။ဘာတောင်းတော့ပေးရတယ်သူက။အဲသူသူလေးခုပေးခြင်းတယ်ဆိုတော့ဒါကမှမင်းကအာမင်းလူကြီးကြီးပါတဲ့မင်းကသူပေးတယ်ဆိုလို့ရှိရင်ဟုတ်ပါ့မလားပေးနိုင်လား။မင်းပေးတယ်သူပဲဖြစ်နေမင်းကမင်းကိုကြိုးစည်းပါတော့မှကိုဘာမှမသိပဲနဲ့သင်ရမြတယ်လို့ဆိုတာလေလို့တာမင်းပေးတဲ့သူ

ကိုယ့်အတွက်တောင်းတယ်လို့လည်းပြီးတော့ဘုရားသောမှာသူ့အတွက်တောင်းတာကသူကဒီလိုတောင်းနေတာလို့သူကတော်တော်ဟန်ကြတယ်သူကအဲတသက်လုံးအနှစ်တရာတိုင်းတိုင်းမင်းကျမ်းစာမှာမှရှိနေတာငါမြင်မြင်နဲ့အဲ့ဒီမြင်မြင်နဲ့သူ့ကိုပြေးပါဆိုတော့မသားမှသူကမြင်မှာငါမသားပါတယ်လို့ပြောတာသူသို့တော်လည်းတစ်ဖက်ကနေကြည့်တော့သူကျမ်းမာဖို့ရကိုသူတောင်းနေတဲ့အဓိပ္ပာယ်ကိုရောက်တယ်သူကတော်တော်လိမ်ပါပဲသူကသူကညာရှိသူ ဒါလည်းမှတ်သားကြရမှာကောင်းပါပဲဒီကစကားပြောနေတဲ့မှာကပါပါတယ်လိမ့်မယ်မမပြောတဲ့နေတဲ့မှာတစ်ဖက်သားသိကြည်နူးအောင်ကိုအကျိုးလည်းပြည့်အောင်လို့ဒါလည်းပြောတာလူရင်းကကိုအကျိုးပြောတာလည်းဒါနဲ့တစ်ဖက်သားသူကျမ်းကျမ်းမာမာနဲ့ရှင်းနေတာမြင်မြင်နဲ့ဆိုတော့ပေါ်ဒီပါတာသိတဲ့ဘောကြသွားငါသူကျိုးမဲ့တွေလုပ်နေတယ်ငါကျမ်းကျမ်းမာမာဖြစ်တာတွေသူမြင်မြင်နဲ့ဆိုတော့ဒီသူ့ပေးမှပဲသူသူ့ပေးတာသူ့ပေးတယ် သူ့ပဲလဲတော့ဒါမသားရဘူးဆယ်တိပဲလဲပေါ်တော့တာပါနောက်တော့အဲဒီကျိုးနဲ့အနွယ်နဲ့ချီပြီးတော့ထားတဲ့မင်းတွေလည်းပဲဒါတွေလည်းပဲလို့ဖို့သူနိုင်ငံသူပြန်ပြီးတော့ကိုယ့်ကိုအဲဒီသူ့နှစ်ခုလည်းပဲတောင်းပါတယ်သုံးခုပြီးသွားတာနောက်ဆုံးကအရေးကြီးတာကတော့လူသားမစားဖို့ဆိုတာသိရေးကြီးတာပဲအဲဒီသူကသရုပ်ထပြီးနောက်ဆုံးတောင်းအဲဒါလူသားမစားပါနဲ့ကွာလူသား မသမင်းသူသားမစားဘူးသူသားမကြည့်ကြောင်းနဲ့ဆွဲသူငါတောင်းတယ်လို့ဆိုတော့ဟောဒီတာရတခါလူလိမ့်ပြီးတော့ငိုတော့တာပဲသူကသူပေးမယ်လို့လည်းပြောပြီးသားဖြစ်တာမင်းဆိုတော့သူကပေးမယ်ဆိုပေးဖို့ပြရတော့မှမပေးဘဲနဲ့ကလည်းဒီလိုမဖြစ်ဘူးအဲတော့သူစိတ်တတ်တဲ့အသားကိုမစားရတော့ဘူးဆိုတော့သူစိတ်ထဲတခါလဲ တော်တော်ကိုမခံနိုင်တဲ့စိတ်တွေဖြစ်သွားတယ်။အဲနဲ့လူလင့်ပြီးတော့ငိုကြွေးတယ်။အဲဒီခုတော့မယူပါနဲ့ညာ။ဒီနေ့သူ့ကိုရွှေပြောင်းမယူပါဘူး။ဒါငါမယူနိုင်ဘူးမင်းသာတော့ခုပေးမယ်ဆိုပြီးတော့မပေးနိုင်လဲသာမပေးပဲနေပေါ့မင်းပေးနိုင်တယ်ဆိုပြီးပေးရတာငါဒီသူ့ပဲလို့ရှင်တယ်ဒီနေ့သူ့မလို့ခြင်းဘူး။ဒါတော့မှမင်းကလည်းတင်းနေမယ်ကွာသူ့တော့။ဒါနောက်ဆုံးကြတော့သူ့ပေးပါတယ်။ရေးကြည့်ရဲ့။ဟုတ် စဉ်းစားကြည့်ပေါ့လေကိုကြိုက်တဲ့ဥစ္စာတွေကြောင်းအောင်မယ်ဆိုတော့မလွယ်ဘူးအခုလူတွေဘာရင်ငါရင်နေစနေတာကဲသက်သာလို့အကုန်လုံးစားကြပြီမကက်ဘူးလားသူကခက်တယ်သူကအခုလူတွေဘုံကြီးကသူတောက်လိုက်ပဲဆိုလို့ရှိရင်အဲ့ဒါလည်းဒီသူပေးနိုင်ပါမလားလွယ်ဘူးသူကလွယ်ဘုန်းကြီးတွေဘက်ကသာပြီးတော့မလွယ်ဘူးရသေးတယ်ဘုန်းကြီးတွေကသက်သာလို့များဟောလို့ရှိရင်သိမကြိုက်ဘူးသူက ဆက်လက်လို့ခေါ်လို့ရှိရင်မိစ္ဆာတွေဖြစ်ဖြစ်တဲ့ဘာညာပြိတ္တတော့တခြားကြောင့်မဟုတ်ဘူးသူတို့မစားရမှာဆိုရင်လို့ဆိုတာအဲဒီလိုပါလေရှိပါသူတို့ခဲတယ်သူတို့ဒါပေမဲ့လို့ဘုရားအလောင်းကလည်းမေတ္တာကရုဏာနဲ့ဟောတော့ဒီကလည်းဟိုတုန်းကမင်းတို့ဒီထုံးစံတလေးကလည်းရှိနေတော့ပြေးရပါတယ်ပြေးလည်းပဲသစ္စာဂတိရှိပါတယ်ဟိုတုန်းကပုဂ္ဂိုလ်တွေကအဲပြေးပြီးတော့နောက်တိတ်တိတ်ခိုးစားမယ်ဆိုဖြစ်တော့ဖြစ်နိုင်နေတာပဲဒီလိုလည်းမလုပ်ပါဘူးသူစား ရှောက်မှပါတယ်ဟိုတုန်းကလူတွေကသိုးမယ်လားသိုးနေတာသူကရှောက်ညင်တော့လည်းရှောက်တယ်ကောင်းကောင်းပဲသူအဲဒီမလုပ်ဘူးဆိုတာကြမလုပ်ဘူးဆိုတာတခါတည်းပြတ်သွားတယ်အဲဒါနဲ့သူကအဲ့ဒီမင်းတွေလည်းပဲဟိုဖန်တာတဲ့မင်းတွေလည်းပဲအဲຫນွေကျိုးကစုပ်ပြီးတော့သစ္စာရိဋ္ဌံပြုပြုပြီးတော့ဟိုသင်တော်တဲ့သစ်ခေါက်တွေပါတယ်နဲ့တော့ကနေဒီသစ်ခေါက်တွေနဲ့နာရီပါတယ်လိမ့်ပြီးအဲမြေမြေသုံးရက်ဒီရဲ့၅ရက်ပေါ်တယ်တော်တော်ငါးကြည့်အောင်လုပ်ပြီးတော့ သူ့နိုင်ငံတွေပုံလလိုက်ပြီးတော့ပို့တာပါအဲဘောဓိသာရလည်းပဲသူ့နိုင်ငံပြန်ပို့သူ့နိုင်ငံပြန်ပို့တော့ကအမချုပ်ကြီးကသလာဟတိဆိုတဲ့အမချုပ်ကြီးကလက်မခံနိုင်ပါဘူးလို့ညင်းနေလို့တကယ်အတော်ပြောရတယ်ဘာတလို့ဆိုတဲ့မင်းတို့လက်မခံနိုင်ဘူးအဲဘောဓိသာမဟုတ်ပါဘူးကိုတော့ဆိုးတယ်လို့ခုငါတရားဟောလို့ကောင်းနေပြီကူတော့မပြောရတယ်ပြောပြီးမှတကယ်မယုံဘူးလက်မခံနိုင်ဘူးဆိုပြီးတော့ပြောယူရတယ်တော့ပြောတော့မှနောက်ဆုံးကြတော့မှသူလက်ခံတယ် လက်ခံတော့သူညာပြီးတော့မင်းနဲ့တွေ့လူကြီးရားတွေပါတယ်နန်းတော့တန်းပါတယ်မရပါတယ်အမှန်လည်းကောက်တော့ပါတယ်အဲပါဘုရားသမားမင်းလည်းပဲသူ့နိုင်ငံကစစ်တီဘဝတွေနဲ့လာပြီးကြိုလို့နိုင်ငံပြန်ရောက်သနာပိရပြုလုပ်ကောင်းမှုတွေပွားများပြီးတော့သူကတိနာပြည်ရောက်ပြီးတော့သွားတယ်တဲ့အဲဒီမှာဒါပေါင်းတာကလည်းမှတ်သားဖို့ရလိုပါတယ် အဲဒီဘောဓိသာရဆိုတာကတော့အင်္ဂုလိမာလာဖြစ်လာတယ်ဆိုတာကိုသူကဘာလဲဘာလဲဒီလိုကြံ့ကြံ့ထန်းထန်းနေပါပဲဒါပေမဲ့လည်းကျွတ်ကျွတ်တဲ့ခါကျရင်တခါလဲကျွတ်သွားပါလေသူကကိုကြောင့်ကိုယ်ရဲ့ဒီမဟုတ်ပါဘူးပြတ်တဲ့ပြတ်တဲ့ပြတ်တဲ့သာသာပဲသူကလောက်ပါတယ်ဒါကြောင့်မို့နောက်ဆုံးညာနာဖြစ်ပြီးတော့ပြိဋိဘာဆံသွားသူရဲ့အမချုပ်ကြီးကာလာဟတိဆိုတာကတော့ကာလာဟတ်ပြောမှပြန်နေကြကာလာဟတိဆိုတာကတော့သူက သင်္သာရိပုတ္တရာအလောင်းနဲ့သင်္သာရိပုတ္တရာဖြစ်လာတယ်။အဲတော့နန္ဒပုံနာဆိုတာကတော့အရှင်အနာရအလောင်းနဲ့ဉာဏနာဖြစ်လာတယ်။ယုတ်ကဇိုးကတော့အရှင်ကတော့အရှင်မာကတော့အလောင်းရှင်မာကတော့ဖြစ်လာတယ်တဲ့ဘုရားကောင်းမှာကတော့ဘုရားကြီးအဲဒါသစ္စာစောင့်ကြောက်ပြီးတော့မူတော်ဝါဒအင်းကြောင့်သစ္စာစောင့်ကြောက်ပြီးတော့ပါရမီကြီးကျင့်တဲ့နောက်ဆုံးဘုရားဖြစ်တော်မူသည်တဲ့အဲဒီနည်းကိုပြီးပြီးတော့ အခုလည်းပဲသံလေခတုတရားမှာမူတဝါဒရောက်လာမူတဝါဒအင်တံမီသစ္စာတရားနဲ့သစ္စာတရားနဲ့ပြင်သုံးပြီးတော့ပြီးတော့လို့ရှိရတဲ့မညာပူညာနိဗ္ဗာန်တရားသွားကြဖို့ရအရေးကြီးပါတယ်အဲဒီအဋ္ဌာန်လေးဆိုပြီးတော့ကနေတရားပွဲသိမှပဲသင်ကုန်သွားတယ်သူများတွေကသူများတွေက ဒိန်ဒီကြမဲ့နေရာမှာငါတို့ကတော့ဒိန်ဒီမှုကျင်းစေမည်ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်ဒိန်ဒီမှုကိုသစ္စာစကားနဲ့တောင်းလွဲမည် သစ္စာစကားနဲ့အစဉ်တန်းတက်ပြီဒိဋ္ဌိမှုကိလေသာမိကိုသစ္စာစကားနဲ့ငြိမ့်စေပြီအဲမြတ်ဝိသီတရားသိရင်ယနေ့ဖို့၌သနုတ်တော် ọ adụ adọrọriaa ụrọ ya wetaụrọ ya hụyaraụrọ ya naghị arụụrọ tajirọ amgbanye ခိုးပါကကိုအမိအဖာဆရာသမားတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အားညပေးဝေပါကုန်၏ ပြုဝေပါကုန်၏နှလုံးစုံသောဘတ်တော်ပေါင်းတို့အားညပြုဝေပါကုန်၏ညပြုဝေပါကုန်၏နှလုံးစုံသောဘတ်တော်ပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်